သာရဏီယတရားဟောခဲ့တယ်သာရဏီယတရားနောက်ပိုင်းရောက်ပါဘုံကမင်းရောက်ဒုက္ခရနဲ့ပုဂ္ဂိုလ်နှစ်ဒီဇာမုံလာရင်လည်းဖြစ်တင်းနဲ့လာရင်လည်းဟောခဲ့တာပြန်ပြီးတော့စာလေးနဲ့ပြန်ဖော်ကြအောင်လေပြောရတယ်ပြန်ကြားဦးတဲ့ပုဂ္ဂိုလ်လည်းပါရင်လည်းပါအောင် သာရဏီယတရားအောင်းမှုပဲတရားပဲတဲ့သာရဏီယဆိုအောင်းမှုပဲတရားအဲဒီသာရဏီယအပြည့်နဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုအကူမြူတဲ့ပုဂ္ဂိုလ်တွေကကျေးဇူးတင်ပြီးတော့အမြဲတမ်းသူကျေးဇူးသူကုန်နေအောင်းမိတယ်။ချစ်ခင်နဲ့ညီညွတ်တဲ့အဲဒီပုဂ္ဂိုလ်နဲ့ကြွယ်ကြခြင်းမရှိဘဲနဲ့စီးလုံးညီညွတ်တဲ့ မနာကောင်းတဲ့ဥစ္စာတွေပါပဲအဲဒီသာရဏိယတရားက6ပွားရှိပါတယ်မေတ္တာရှိသွားကံ3ပါးနဲ့မေတ္တာရှိသွားရပြုရဲ့ကိုယ်အမှုပြောတဲ့နှုတ်အမှုကြံတဲ့စိတ်အမှုကံ3ပါးမေတ္တာရှိသွားကံ3ပါးနဲ့တခြား3ဝတခြားလည်းပဲ3ဝရှိတယ်ဒီနေ့မှာတခြားထုံမှလို့ဆို ပြီးပဲတော့ရတော့ရပါမူလဆောင်းမမဟုတ်တခြားသုံးဝသာရတိတာမြတ်ပညာကြီးအဲကာယကံဝစီကံမနောကမေတ္တာဖြစ်သွားတဲ့ကာယဝစီကံမနောကဒီကံ၃ပါး၃ပါးကလည်းပဲဗာရမီရဲ့ညာ၃ခုပဲနောက်၃ခုနောက်၃ခုကဘာလဲဆိုတော့ အခြားသုံးပါးသာရသီလာမြတ်ပညာကြီးသာရရဲ့သီလရဲ့ပညာရဲ့သာရသာသင်္ကျေတိကဉ္ဇဥပ္ပါလိတော်မှာတော့ဝိပန်တိကဉ္ဇလို့ဆိုပါတယ်ဒီလိုပါပဲပြီးပြီးတဲ့သဘောပါအဲသီလရဲ့ပညာရဲ့၃ခုအလုံးပေါင်း6ခုအဲ့ဒါလေးတစ်ခေါက်ဆိုကြအောင်လို့ မေတ္တာရှိသွားမေတ္တာရှိသွားသံသုံးပါးနှင့်သံသုံးပါးနှင့်မေတ္တာရှိသွားမေတ္တာရှိသွားသံသုံးပါးနှင့်သံသုံးပါးနှင့်မေတ္တာရှိသွားမေတ္တာရှိသွားသံသုံးပါးနှင့်သံသုံးပါးနှင့်ခြားသုံးဝါခြားသုံးဝါသာရသီလာသာရသီလာခြားသုံးဝါ သီလမြတ်ပညာသည်မပ္ပတာရဏိယတရားသည်တရားသုံးဝါသာရသီလမြတ်ပညာသည်မပ္ပတာရဏိယတရားသည်ဒါရဏိယတရား6ပါးမေတ္တာရှိသွားပြီးတော့ပြုတဲ့ ကိုမှုနှုံမှုစိတ်ကြံနေတဲ့အမှုဒါရသုံးပါပြီးတော့အစာကဒေကံခြင်းဒီလဘုရင်ဒီလပညာအပြီးတယ်မှာပညာပဲအဲဒီသုံးခုဟောဗာရဏိယဒီက6ပါးတဲ့အဲဗာရဏိယကျ6ပါးတဲ့မေတ္တာကာယကဆိုတာမေတ္တာဖြည့်သွားပြီးတော့သူတစ်ပါး ချမ်းသာပါစေလို့ကောင်းပါလေချမ်းသာပါစေဘယ်လိုပါဆင်းရဲဖြစ်အောင်မဘဲနဲ့ချမ်းသာစေလို့ရစိတ်နဲ့ကြည့်ရတဲ့အမှုကိစ္စတွေဘယ်ဘာအတွက်ကျေးဆောင်ပေးရလဲရှိဘယ်ဘာအတွက်ကျေးဆောင်လာမဟုတ်တော့မှဘယ်ဘာရဲ့အနိဗ္ဗာန်မှာဒီလိုခုပြုလို့ရှိရင်ဘယ်ဘာမဆင်းရဲရအောင်လို့ချမ်းသာရအောင်လို့မလျော်တာတွေမပြုရဘူးနေတာပါပဲ သူတော်ဘာအကျိုးများအောင်ပြုတယ်မှုသူတော်ဘာအကျိုးမဲ့မဖြစ်အောင်မေတ္တာစေသားပြီးပြုတဲ့ဥစ္စာမေတ္တာကာယကံနဲ့အဲဒီလိုမေတ္တာကာယကံနဲ့ဆောင်ရွက်နေလို့ရှိရင်ဖြင့်သူ့ကောင်အောင်းနေတယ်အဲဒီပုဂ္ဂိုလ်ရဲ့ကောင်မမြင်နိုင်ဘူးဟွန်းလူတွေလေးသာသနာ့ဆင်အဲဒီပုဂ္ဂိုလ်လူတွေလေးသာသနာ့ဆင်နေလည်းရှိတယ်အဲဒီပုဂ္ဂိုလ်နဲ့ဟာညီရည်လည်းမပြုတ်ဘူးညီရည်အားလုံးသာဝင်နေတာလေးတစ်ခေါက်ဆွဲကြအောင်လို့သူကဆိုပြီးရတယ်ပါ မေတ္တာရှိရှုမေတ္တာရှိရှုဘောမှုထင်လင်သုဘုံအောင်မေသုဘုံအောင်မေရင်းနဲ့အရှင်ဘုရေလေးသာဘုရေလေးသာနာခြင်းမင်းညီညွတ်ရေးအာဘေထောင်ရင်အာဘေထောင်ရင်ဒါမေတ္တာရှိသွားတဲ့မေတ္တာရှိရှိပြီးကြတာပြီးတော့ကိုယ်မှုအခုပြီးသွားတယ် မေတ္တာရှိသွားမေတ္တာရှိသွားသရချိုလင်သရချိုလင်သူ့ကုန်အောင်မေသူ့ကုန်အောင်မေနိနေစဉ်နိနေစဉ်ဒိုလေလေသာဒိုလေလေသာနာခင်မင်းနာခင်မင်းညိုရေညိုရေအာဘိသာဝရှင်အာဘိသာဝရှင်ဒီလိုပါနဲ့စကားပြောတဲ့အခါလဲတစ်ခါသားပုဂ္ဂိုလ် ချမ်းသာပါစေလို့ချမ်းသာကြောင်းစကားကိုလည်းပြောရတယ်အကျိုးရှိအောင်ရိုးပြည့်ကြောင်းစကားလည်းပြောရတယ်နာချမ်းသာတဲ့စကားလည်းပြောရတယ်သူရင်းသာရှိတောင်မှသူရသာသာနဲ့ပြောရတယ်ငေါငါမောင်မဲ့ပြီးတာပြောရအောင်အဲ့ဒါရဲ့သူရင်းသာရရှိတယ်ဟွန်းကိုကအကြီးကျယ်အနေကျင့်နေလို့ကျင့်ရင်သူရင်းသာရရှိရတယ်ဘုရားတွေမာလိုက်မဲလိုက်နဲ့ဒီရဲ ။ဉာဏ်ရောက်တာလည်းမဟုတ်ဘဲနဲ့အမှုစာတွေကကိုယ်ကုန်ပြည့်ရုံနဲ့ကိုယ်သိခါကြတာလေက။အဲသူတော်ဘာကိုသူတော်ကလည်းပြောကြခြင်းသူတော်ကလည်းပြောရမေတ္တာရှိသောစကားထုတ်လို့ရှိရင်သူတော်ကပြောရင်တဲ့အဲ့ဒီပုဂ္ဂိုလ်ကအများသောပုဂ္ဂိုလ်တွေကသာပုဂ္ဂိုလ်တွေကသူ့ကိုအောင်းမိပါရဲ့မမိဘူးတဲ့ဘုရားတော့သိတော်တာပဲနေထိုင်ကြိုးသူစိတ်ကောင်းတယ် ပစ္စည်းလို့ပြောတာတောင်းမှချူချူလေးပြောတယ်သူကအောင်မေ့အဲဒီလိုမဟုတ်ဘဲနဲ့ပြောတာကငေါငါမာမဲပြောလို့ရှိရင်တော့အဲဒါလည်းနားပြရတဲ့ပုဂ္ဂိုလ်တွေကမြေရမှတ်တာပြောတယ်ဟိုဒီနေ့ပြည့်ပြည့်ဒီနေ့ပြည့်ပြည့်ပြောတယ်သူကဘယ်လိုပြောတယ်ဘယ်လိုဆိုလဲရုပ်ဝဆိုနေရာကြာဥစ္စာတွေနဲ့ကကုန်ပြည့်သွားတယ်အဲဒါရည်ကြည့်တယ်စကားပြောတာများသိရည်ကြည့်တယ်စကားများ ဖြူသာပြောရရင်အကောင်းဆုံးပဲဖြူသာပြောဖို့အလေးကျင့်နေတော့ထားဖို့အရေးကြီးပါလားမေတ္တာရှိသွားမေတ္တာရှိသွားစိတ်ထားဖြူရင်စိတ်ထားဖြူရင်ကုသိုလ်အောင်မေကုသိုလ်အောင်မေ ချမ်းသာပါစေချမ်းသာပါစေလို့စိတ်ထဲကအမြဲကြည့်တယ်ဆိုပေမဲ့တကယ်တကယ်လည်းချမ်းသာစေလို့စိတ်ကြည့်မှစိတ်ထဲကမေတ္တာပို့နေတယ်ဆိုပေမဲ့တော့ကြောင့်သူများမချမ်းသာအောင်လို့ကိုယ်မူရတယ်လို့နှုတ်မူရတယ်နဲ့ပြောဆိုတယ်ဉာဏ်ကြဘူး။အဲဒါဒီသာသာဝေဒဝန်တို့ပြေဇာဝန်တို့ရုပ်ဖာနေပေမဲ့လို့သူများဆင်းရဲအောင်လို့လို့ပြောတာဉာဏ်ကြဘူးဆင်းရဲအောင်ပြောရင်ဉာဏ်ကြအဲ့ဒါမေတ္တာမအောင်ဘူး။တကယ်ကိုချမ်းသာစေလို့စိတ်ရှိပြီးတော့ ပွားများနေမှာဓမ္မမေတ္တာအဖြစ်ဖြစ်တယ်ဝေဘာပေစွန်ဝေဘာပေစွန်မတွန်းတော်လင်မတွန်းတော်လင်သူ့ကောင်အောင်မေသူ့ကောင်အောင်မေမြင်းနဲ့ရစင်မြင်းနဲ့ရစင်ကိုယ်သေးလေးစားကိုယ်သေးလေးစားနာခင်မ ရေတေလာပါဓမိကဓမ္မလာတာတဲ့တရားကျင့်လာရတဲ့လာလာပါပစ္စည်းရှိတယ်ဒေဟိလာဝေဟိအာပတိဥပဒ္ဒဘောဂီဟောဒီတဲ့အဲဒီလာလာပါတော့ဖြင့်อืมဒါကိုငါလာသုံးဆောင်မဲ့ဇာကဘုသူအတွက်သာလို့ကန့်တမထားပဲနဲ့သီလဝတေသာယမစာရီရဲ့သီလရှိတဲ့သတင်းသုံးပေါ်တွေနဲ့ တပေါင်းကြီး၃ဆောင်နဲ့ဒါဒီလောက်ဆိုင်တဲ့ပုဂ္ဂိုလ်တွေနဲ့တပေါင်းကြီး၃ဆောင်နဲ့ဒီလောက်ရှိတဲ့ပုဂ္ဂိုလ်တွေဆိုတာဒီကောင်းသူကောင်းတာပဲအဲ့ဒီပုဂ္ဂိုလ်တွေသူလည်းကိုကျင်တော်ယူကိုကျင်တော်သုံးအဲကိုလည်းပဲအဲ့ဒီရလို့ဆိုသုံးအဲ့ဒီလိုလုပ်ရတယ်တဲ့ဒီလောက်ရှိတဲ့ပုဂ္ဂိုလ်တွေနဲ့အတ္တမှာပတ္တပရိယပါဏမတ္တမိကသပိတ်ထဲကဆုံးမလို့ရလာတာတော့မှဒီလောက်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ဝေဘာပြီးသုံးရတယ် အရားနေကြပြောလူတွေတော့လည်းမိမိတို့မိစ္ဆရာမိစ္ဆရာပေါ်လေးပေးတင်ပေးတဲ့အခါပေးရတယ်။ညာထဲမှာပြုတ်ကြည့်နေတယ်ရှင်ဖြင့်လူတွေလူတိုင်းကလူရတယ်။အဲဒီလိုဝိပါပေးစွန့်မတွန်းလို့လို့ရှိရင်တော့အများပုဂ္ဂိုလ်တွေကညင်ကြတာပဲညင်ရဖြစ်တယ်။နောက်တစ်ခုကအရိယာနဲ့ကိုချင်းတူရင်းတယ်အရိယာနဲ့သီလချင်းတူရမယ်။ ဒါအရိယာနှင့်ကိုကျင့်တူလင်သူကုံအောင်မေနင်းနေအရှင်ဒုရေရိသာနာခင်းနေညိုရေအာသေသာဝဇင်အဲဒါအရိယာနဲ့ကိုကျင့်တူပါမယ်အရိယာနဲ့ကိုကျင့်တူတယ်ဆိုတော့ အရိယာဖြစ်မှတော့ကောင်းကျူပါလေအာဝိစေပါတော့ဟောစားတယ်ရင်းသုံးပေါ်တွေနဲ့မျက်မှောက်ရောမျက်ွယ်ရောသီလသာမြင်ရတော့သီလသီလဖြင့်တူရင်းဖြစ်ပြီးရောက်တယ်သီလဖြင့်တူညီနေတယ်တဲ့မျက်မှောက်ရောမျက်ွယ်ရောအများရှိမှလည်းပဲသီလဆင်ကျဲနေတာဘယ်သူမှမမြင်နဲ့အလွတ်ရောက်လာတဲ့သီလဆင်ကျဲနေတာပဲတဲ့ရင်းသုံးပေါ်တွေရှိမှလည်းသီလဆင်ကျဲရင်းသုံးပေါ်တွေမရှိတဲ့ ခြားရရောက်နေလဲဒီလားဆင်ကျဲနေတာပဲအဲဒီလိုမျက်မှောက်မျက်ွယ်ဒီလားဆင်ကျဲရမယ်လူဆိုရင်တော့၅ပါးဒီလားပေါ့ယဟန်ဆိုရင်တော့ယဟန်ဒီလားပေါ့ဗာတိမောက္ခသံဝရဒီလားအဲဆင်ကျဲရမယ်အဲရည်ကြည့်အဲ့ဒါကြီးပြီးခဲ့ပါတနည်းဟောလို့ဒီနေ့ဟောမှာကပညာဟောမှာနာသာပရံဘိခဝေ ယာယံဒိဋ္ဌိအရိယာနိယာနိတာနိယာနိတက္ကရသသမ္မာဒုက္ခခယယံဘေကဝေယံတို့မုဏဇာတဘာနဲ့ပရံတဘာသောဗာရဏိယတရားကနိယာနိကာနိယာနိကာဆက်မြောက်တတ်သော ထုတ်ဆောင်တတ်သောနိယာနိကာပုဂ္ဂိစ္စကိုပြည့်စင်နိုင်သော အရိယာ

သောအသိဉာဏ်ပညာဖြစ်အောင်ကျင့်သောပုဂ္ဂိုလ်အာတမ္မာကောင်းစွာဒုက္ခခရာယာဆင်းရဲကုန်ခြင်းအလုံးဟာနေရာတိထွက်သွားရ၏ထုတ်ဆောင်ရ၏သူကိစ္စကိုဆောင်ရွက်တတ်၏ဉာဏ်ဤကဉာဏ်ဤကဆိုတာသူကိစ္စကိုသူဆောင်တာသူတာဝန်သူပြီးအောင်လို့ဆောင်တယ်တဲ့ဒီပညာကပညာဆိုတာအရိယပညာ အရိယပညာလောက်ကဘာလဲဆိုတော့ဆင်းရဲဒုက္ခငြင်းနေတဲ့လောကသူ့လိုမငြင်းနေတတ်တယ်။ဉာဏ်နိကဖြစ်။အဲဒါအဲဒီအရိယအသိဉာဏ်ဉာဏ်ပညာဉာဏ်ပညာရှိတယ်သူကတက္ကရာတထိုအသိဉာဏ်ဉာဏ်ပညာဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ် စင်းရင်းလေးအောင်လို့သူကဆောင်းတတ်ပါတယ်ကျင့်မှသူကဆောင်းတယ်မကျင့်ရင်တော့မဆောင်းဘူးဘာနဲ့တူတယ်ဆိုလို့ရှိရင်ယထာတို့သင်္မောတို့မောတော်ကားတို့ဉာဏ်ညာတို့ဆိုတာရှိအဲ့ဒီသူ့ဘောတက်စီတဲ့ပုဂ္ဂိုလ်တွေကိုလိုရှိရာကိုရောက်အောင်ဆောင်းသွားဘေးကရကြည့်ရင်လည်းတော့အဲ့ဒီပုဂ္ဂိုလ်ကိုလိုရှိရာမရောက်နိုင်ဘူး ဒါလိုပဲဒီဒီအသိဉာဏ်ပညာကလည်းပဲခုဖြစ်အောင်ကျင့်ပါဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်ကလည်းသူကဆောင်တာဖြစ်အောင်မကျင့်တဲ့ပုဂ္ဂိုလ်တွေကိုသံဃာဝဆင်းရဲကုန်ခန်းအောင်လို့သူကမဆောင်နိုင်ဘူးနားလည်းယုံလည်းမရှိဘူးကျင့်ကိုကျင့်ရမှာဖြစ်အောင်ကိုကျင့်ရအဲဒီဒိဋ္ဌိက တထာဥပါယဒိဋ္ဌိယသို့သောသဘောရှိသောအပိဉ္ဉာဏ်များဖြင့်သာယမသာရီသရင်သုံးပါးဒုနေပုဂ္ဂိုလ်တို့နှင့်အာဝိစေဝါရောမျက်မှောက်၌၎င်းရောဇာမျက်ကွယ်၌၎င်းအာဝိစေဝါရောဇာမျက်မှောက်ရောမျက်ကွယ်ရောဒိဋ္ဌိတာဏညာကတော့အပိရဲ့လိမ်အပိရဲ့လိမ်မှာဉာဏ်ပညာဖြင့်ဒုတိယဖြစ်သောရောက်လျက်ဝိရတိနေ၏ အဲဒီတော့သိနေမှာညာမြညာဖြင့်သူပဲဓာတ်လို့ဖြစ်နေတယ်ဒီသိနေမှာသူညာတခြားသောသတင်းသုံးပါးတွေကလည်းဒီလိုသိသူလည်းဒီလိုသိတယ်သူရဲ့ဒါဘာပြောတာလဲဆိုတော့အရိယာမပညာအပြီးကိုပြောနေသောတာပတိမညာဘုံညာရသွားလို့ရှိရင်ဖြင့်အိစ္ဆဒုက္ခအနာတ္တတွေပိုင်နိုင်ပြီးသွားတော့ အဲအနတ္တအရေးကြီးဆုံးကအနတ္တပါအတ္တဆိုရင်မရှိဘူးအဲဒီအတ္တဆိုရင်ဒိဋ္ဌိရတခါလဲကျင့်ပြီးတော့သွားမျက်မှောက်ဖြာဖြစ်ဖြစ်မျက်တော်မှာဖြစ်ဖြစ်ဒီယူဆွဲမပြတ်တော့ဘူးတဲ့ပြင်သုံးပေါ်လေးအဲဒီလိုလည်းပဲဒီဒိဋ္ဌိကျင်းနေတဲ့အရိယာပုဂ္ဂိုလ်တွေပေါ့ဒီလိုလည်းပဲဒိဋ္ဌိကျင်းတဲ့မိစ္ဆာဒိဋ္ဌိကျင်းတယ်သူလည်းပဲမိစ္ဆာဒိဋ္ဌိကျင်းတယ် ဒါသူတို့ရှိအများရှိမှလာမဟုတ်ဘူးကိုယ့်အကောတခြားတစ်ပါးသွားနေတဲ့အခါလွတ်မှလည်းပဲกินတယ်ဒါရေးကြည့်တယ်အချို့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေသမာဓိမှာတော့ဘုရားသာသနာဝင်ပုဂ္ဂိုလ်တွေနဲ့ဒီကနေနေတော့ဘာသာရေးကဘုရားသာသနာဘာသာရေးပေါ့ဒီရင်ဘာသာရေးဘာမှကိစ္စဆိုင်ဘူး ဒါပေမဲ့နိုင်ငံသားတွေဘာတွေရောက်သွားတဲ့ခါကျတော့ဘုရားဘာသာတရားဟောမဲ့ပြောမဲ့ပုဂ္ဂိုလ်မရှိဘယ်သူမှလည်းပဲအားပေးမဲ့ပုဂ္ဂိုလ်မရှိတော့ဟိုလိုလိုဒီလိုလိုနဲ့ဇဝေဇဝဖြစ်ပြီးတော့အယူတွေဖောက်ပြန်တဲ့ပုဂ္ဂိုလ်ရှိတယ်တချို့သာသနာယူသွားတာလည်းနိုင်ငံသားကသာသနာယူသွားပြီးပြန်လာတဲ့ခါကျရင်ကတော့မြန်ကြောက်ဖောက်ပြန်သွားယူနေတယ်သူ့ခွေးလာသူက ကိုယ်တိုင်သိကမှမခိုင်နေတဲ့ဟာကိုမခိုင်နေတော့အဲ့ဒီလိုဖြစ်တာပေါ့အဲ့ဒီလိုဖြစ်ရတယ်အခုကတော့ဒီအသိဉာဏ်ဟာအဲ့ဒီပုဂ္ဂိုလ်မှာမပြည့်ဘူးတဲ့သူကမျက်မှောက်မှာရောမျက်ွယ်မှာရောဒီသိဉာဏ်ဟာဒီတိုင်းပဲဟောပြန်သောတာပတိမညာရောက်ပဲပြတ်တော်လည်းမပြည့်ဘူးဟောပြန်အဲ့ဒါဟာ

သူရှိနေတော့လည်းအောင်းမိတယ်သူမရှိတော့တခြားရောက်နေလည်းသူကောင်အောင်းမိတယ်อืมတို့အသိလိမ်မှာပညာသိကြပါလေဆိုပြီးတော့အောင်းမိအထူးအထူးရေးကြည့်တာကတော့ဆရာသမားတွေရေးကြည့်တာပေါ့လေဆရာသမားတွေအသိလိမ်မှာတွေမစင်ကြရင်တတိတွေကကိုတည်းပြီးမကြည်ညိုဝင်ဖြစ်တတ်တယ်อืมအဲဒီတော့ဆရာသမားတွေကိုပြီးတော့ရေးကြည့်ပါရဲ့ ပြီးရကရဏောအချစ်ချင်းကိုလည်းပြုတာယူချစ်စေရသည်ချစ်ခင်စေရသည်ချစ်ခင်ကြီးညိုစေရသည်အဲဒီပြီးနေမှပညာကောင်းနေတဲ့ပုဂ္ဂိုလ်ဟောပြန်တဲ့ပုဂ္ဂိုလ်အတူနေဦးတဲ့ပုဂ္ဂိုလ်တွေကချစ်ခင်ပါလေကြီးညိုပါလေလေးစားပါလေကရုကရဏောအလေးအလေးမြလည်းပဲပြုစီပါလေသင်္ဃာယ သီလငြိမ်ချင်းကလည်းဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်နဲ့မကွဲပြားဘူးရအာဝိဝါဒရာမငင်းခုံရခြင်းလုံးဟာလည်းဖြစ်ပါတယ်ငင်းခုံရလည်းမရှိဘူးယူကကောင်းတယ်တော့အတိတ်ကောင်းတယ်သာမဂိယညီညွတ်ချင်းကလည်းဖြစ်ပါတယ်ဒါမဂိယအာဝိဝါဧကိဘာဝယတလုံးတစည်းဖြစ်ချင်းကလည်းဖြစ်ပါတယ် အဲဒီအပညာပညာမပြောင်းလဲမဖောက်ပြန်တဲ့အရိယာနဲ့ဉာဏ်ပညာဖြင့်ပြည့်စုံနေလို့ရှိရင်အဲ့ဒါအရိယာနဲ့ဉာဏ်ဖြင့်တူလင်းတယ်အရိယာနဲ့ဉာဏ်ဖြင့်တူတယ်အရိယာနဲ့ဉာဏ်တူဆိုတော့အရိယာဖြစ်မှာပဲအရိယာနဲ့ဉာဏ်တူတာပဲဒါအရိယာဖြစ်အောင်ပြည့်ရမယ်အရိယာနဲ့ဉာဏ်ဖြင့်တူလင်သူကုံအောက်မဲ့မြင်နေအစဉ်ယူသည်လေးစားသနာခြင်းမြင်ညို၍အာရိသာဝခြင်းတိုင်ပါလေဆိုရမယ် အရိယာနှင့်ဉာဏ်ဖြင့်တူလင်အရိယာနှင့်ဉာဏ်ဖြင့်တူလင်ဒီမှာတရားထုတ်နေကြတာအဲဒီအရိယာဉာဏ်နဲ့ပြည့်စုံအားထုတ်နေကြတာလေမပြည့်စုံပြည့်စုံအားထုတ်ရတယ်ကိုယ်ဟာကိုယ်မပြည့်စုံသေးဘူးပြည့်စုံအားထုတ်ဒါအရေးကြီးတာပဲအရိယာနှင့်ဉာဏ်ဖြင့်တူလင်သူကုံအောင်မေ့မြင့်နေ သုတေလေးစားသနာခြင်းမင်းညိုရေးအာဘေသောခြင်းအရိယာနဲ့ဉာဏ်ပညာသူလို့ရှိရင်အရိယာဉာဏ်ပညာရထားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဒုနေတဲ့ပုဂ္ဂိုလ်တွေကချစ်ခင်ရတယ်၊ညှို့ကြတယ်၊လေးစားကြတယ်။ဝယ်ပြခြင်းမရှိဘူး။ အဲ့ဒါရေးကြည့်တာလားပါရမီရတရား6ပါးပြီးပြီတခါမှအဲဒါရမီရတရား6ပါးရဲ့နောက်ဆုံးဖြစ်တဲ့အရိယာနဲ့ညာဖြစ်ပြီးတယ်ဆိုရင်အရိယာညာအရိယာဒိဋ္ဌိအရိယာပြည့်ညာနဲ့အဲ့ဒါဟာအများဆုံးပဲအရိယာညာနဲ့ပြည့်စုံလို့ရှိရင်အရိယာပြီးတာလည်းပြည့်စုံတော့တာပဲသတင်းသုံးပေါ်တွေပြီးတာရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းပဲ မိမိရတာတဲ့ပစ္စည်းတွေခွဲဝေဧကံလှူဒါန်းနိုင်တာပဲမမျောဝင်လို့ရင်းမရှိဘူးဒီလားမရှိတဲ့ပုဂ္ဂိုလ်တွေတော့မပြေပြေစားမရှိပါဘူးသတင်းဒီလားနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တွေဧကံမူရဝန်မလေးဘူးတဲ့ပြီးတော့မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနေဆိုရယ်ပြည်စုံတာပဲအခုပုဂ္ဂိုလ်တွေဟာ တချို့ကမေတ္တာဝစီကချူရင်းတယ်မပြောခြင်းပြောတဲ့ခါလေးပြောသူများတွေသိသိအောင်လို့ပြောအဲဒါဒီအရိယပညာနဲ့မပြည့်စုံသေးလို့ဆိုရရှိပါတယ်ပြည့်စုံပြီလို့သူများတွေဒုက္ခရောက်အောင်လို့လို့မေတ္တာမေတ္တာမပါတဲ့ဒေါသရှိသွားတဲ့ကိုယ်မှုပြုလို့လေအဲဒီလိုဆိုလို့ရှိရင်လည်းဒါဒီအရိယပညာမပြည့်စုံသေးအရိယပညာပြည့်စုံလို့ရှိရင်တော့ မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကနဲ့ပြည့်စုံတာပဲကိုပိုင်တဲ့ပစ္စည်းတွေလည်းသတင်းသုံးပေါ်တွေသူနေပုဂ္ဂိုလ်တွေဒီလားနဲ့ပြည့်စုံတဲ့သူတော်ကောင်းပုဂ္ဂိုလ်တွေခေါ်တယ်သူယုံပါလေတော့သူတို့တော့မပေးသေးတာမရှိပါဘူးအဲသူတော်ကောင်းပုဂ္ဂိုလ်တွေနဲ့ဒေတာမျှလာပြီးတော့သုံးဆောင်နိုင်တယ်ကိုချင်းသီလလည်းမပြတ်တော့ဘူးအရိယပညာပြည့်စုံလို့ရှိရင်အောက်ထစ်ဆုံး၅ပါးသီလပါလေ ဘုရားတဲ့တချင်းဘုရားဥစ္စာခိုးခြင်းရာအထုတ်ပြီးတော့တရားတွေရပြီလို့ဆိုရင်လည်းဘုရားဥစ္စာဘုရားတဲ့ကနေလို့ရှိရင်ဒါမဟုတ်သေးဘူးဘုရားဥစ္စာခိုးရဆိုရင်မဟုတ်သေးဘူးဒီဥစ္စာမဟုတ်အဲကာမဂုဏ်တွေမတရားတွေကျူးလွန်တာတွေရှိရင်လည်းမဟုတ်သေးဘူးလိန်ပြောတယ်ဆိုရင်အဲ့ဒါရေးကြည့်တယ်လိန်ကရေးချောင်းရှိရင်လိန်တဲ့လူတွေကလိန်ပြောနိုင်နေတယ်ဆိုရင်ဒါမဟုတ်သေးဘူးအရိယပညာမပြည့်စုံနေလို့ ဒီအရက်တော့စားနိုင်တယ်ဆိုရင်လည်းအဲ့ဒါလည်းသင်ကြားတာပဲငါးပါးသီလနဲ့စစ်ဆေးကြည့်ရင်အရိယပညာပြည့်စုံတယ်မပြည့်စုံဘူးအရိယဟုတ်မဟုတ်သောတာပန်ဟုတ်မဟုတ်အဲ့ဒါနဲ့ပဲစစ်ဆေးကြည့်လို့ရှိရင်ဘေးကပုဂ္ဂိုလ်အနေနဲ့ဆိုရင်သိတာပါပဲအဲဒုဗ္ဗတတတဲ့သူပေါင်းစားတွေခွင့်ယူတဲ့လိမ့်နေမတရားသဖြင့်ပြုလုပ်တဲ့ဒီရည်ရည်တွေတောက်စားနေတဲ့ဆိုရင်ဒါအရိယမဟုတ်သေးဘူး အရိယာပညာမပြည့်စုံဘူးလို့ပုထုဇဉ်မရှိသေးတာအဲဒီတော့အရိယာပညာပြည့်စုံဖို့အရေးကြီးတယ်တဲ့အဲဒီအရိယာပညာဟာဘယ်ဘုံဘယ်နည်းနဲ့ဆင်းရဲခြင်းအောင်လို့ဆောင်ရွက်ပါသလဲဆိုတာကိုမေးပြီးတော့ ဟောဒီမဟာပိစုခဏခုနပါးနဲ့ရသော်ပြဝေဖန်ထားပါတယ်ပထင်စာဘိကဝေယာယံအရိယာယာယံဒိဋ္ဌိအရိယာနေယနိကာနေယတိတက္ကရသသမ္မာဒုက္ခခယယဒိဋ္ဌိယံတို့နေယနိကာထုတ်ဆောင်သော ခွဲသွားရသောထုဆောင်ရသောဝါသူကိစ္စကိုပြီးနေနိုင်သောအရိယာစင်ကြဲသောဝါရိယာတို့၏ဥစ္စာဖြစ်သောယာယံဒိဋ္ဌိအကျဉ်အသိလိမ္မာဉာဏ်ပညာသည်တက္ကရာသာဒေါသိလိမ္မာဉာဏ်ပညာဖြစ်အောင်ပြုသောပုဂ္ဂိုလ်အားသမ္မာမှန်ကန်စွာ ဒုက္ခခရာယအစင်းအခသိင်ကိုငင်းရလုံးဟာအထင်းစာပဲလို့လင်နေရသည်ထုတ်ဆောင်ပါလေထွက်သွားစေပါလေဒီမြောက်အောင်ဆောင်ရွက်ပါလေဝါဒီပညာအရိယပညာအရိယပညာဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်သမ္မာဒုက္ခခရာယဆင်းရဲကုန်ငြိမ်းအောင်လို့သူကပြုလုပ်တဲ့ဆောင်ရွက်တယ်ထုတ်ဆောင်တယ် ညာကထုတ်ဆောင်ဆင်းရဲကောင်အောင်ဆောင်တာကလည်းနှမျိုးရှိတယ်။တမ္မာမှန်စွာဆိုတော့မှန်စွာအမှန်တိုင်းဆင်းရဲကုန်စီတာရှိတယ်အမှန်မဟုတ်ဘဲနဲ့အမှားဆင်းရဲကုန်တာရှိတယ်နှမျိုးရှိတယ်။အမှားဆင်းရဲကုန်တယ်ဆိုတာကတော့ခိတ္တခဏပါလေတကယ်ကပဲအများမကုန်ဘူး။ဥပမာ လက်ကွေးထားလို့ညောင်းနေဆိုဆန်းလိုက်ညောင်းကြည့်တော့တော့ကြတော့ဆန်းရတာလည်းပဲညောင်းနေတာဆန်းရကညောင်းလို့ရှိရင်လည်းတစ်ခါကွေးလိုက်ညောင်းကြည့်တော့ကျောင်းပြပါတယ်လည်းကြိုင်းနေကွေးပြီးတော့ထိုင်းနေရနေပြီးတော့ညောင်းလို့ခံခဲ့လို့ရှိရင်ပြင်ဆန်းလိုက်ထားလိုက်ပြင်လိုက်ဒီမှာလက်အိမ်နေရာကလည်းပဲအဲစောင်းအိမ်နေရာကအနေထိုင်ခဲ့လို့ရှိရင်ပြင် ဘယ်လည်းလာလိုက်ဟိုဘက်ဆောင်းလိုက်လို့ရတာကိုကြောက်တွေပါလေကိုယ်လည်းဆန်းလိုက်လို့ပြုပြင်ပေးနေရအဲ့ဒါအခါခဲတဲ့ဆင်းရဲငြိမ်းတာများတော့ငြိမ်းပါတယ်အများအားငြိမ်းတာတော့မဟုတ်ဘူးသူကတခဏရယ်ဆာလောင်မိုးသိတဲ့ဒုက္ခတဲ့အင်းဆာလောင်မိုးသိတဲ့ဒုက္ခအဲ့ဒါလည်းပဲသင်လျော်တဲ့စာအရစာရင်ချင်းစာပြေပြီးတော့ငြိမ်းတာပါပဲဆင်းရဲလည်းပဲအဲတနေ့ကို တစ်ကြိမ်ဖြစ်ဖြစ်နှစ်ကြိမ်ဖြစ်ဖြစ်သုံးကြိမ်ဖြစ်ဖြစ်စားကြရတယ်အိဋ္ဌရှိနေတိုင်းအဲအိဋ္ဌသနေသူတွေနဲ့ဘာလို့ဆောင်းတဲ့ပုဂ္ဂိုလ်ရတဲ့တစ်ကြိမ်ပေါ့လေဒီကြိမ်နဲ့ပြီးရများရင်နှစ်ကြိမ်စားတာများတယ်ကျိုးကလည်းသုံးကြိမ်ကျိုးလည်းလေးကြိမ်လောက်တနည်းစားနေတာအဲဒီစားနေတဲ့ပုဂ္ဂိုလ်ကတစ်ခါစားလိုက်ရင်ဆာလောက်ပြေသွားတာပဲမစားတော့ဘူးနေတာတိုင်းကပြည့်သွားဒါမဲ့လို့စားကြင်တန်တော့တစ်ခါစားရမ်းတာ အဲဒါတစ်ခါစားရပြန်ပြီနောက်တစ်ခါလည်းစားရပြန်နောက်တစ်ခါလည်းစားရပြန်ဒီနေ့စားပြီနောက်တစ်ရက်လည်းစားရတာတစ်သက်လုံးပဲသိပြီးတောင်စားသွားတယ်သိပြီးတော့ဟိုဘဝကြတယ်ဒီလိုစားနေရတာလူဖြစ်လဲလူလိုက်သိစ္ဆာနေဖြင့်သိစ္ဆာနေလိုက်နာဖြင့်နာလိုက်သူ့ဟာနဲ့သူအများအားရှားဖို့စားနေရတာလူတွေလည်းစားရတော့ဒီဒုက္ခနဲ့ရောက်တာပဲတိစ္ဆာနေလည်းပဲဒီလိုပဲရှားပြီးစားနေလို့တောင်းတော့လေးပါပဲอืมဒီသုတ္တတော်ကြီးက သူဒိဋ္ဌာအကောင်ချင်းချင်းစားရတာကိုအကောင်မရှိလို့ရှင်စားပြန်မရှိဘူးဒုက္ခတော်တော်ရောက်စေကြပါလားအဲ့ဒါတစ်ခါစားရရင်အကန့်အသတ်နဲ့သူကခါလောင်မုတ်သိချင်းဆင်းရဲတဲ့ငိမ့်နာနေရတဲ့ငိမ့်နာပဲအစင်သာဝရမငိမ့်ဘူးရဲ့အဲ့ချင်းငိုင်းကြီးနေတဲ့ချင်းရဲတဲ့အဲ့ဒါရင်တော့ကိုရိုးဝပြီးတော့ချင်းရဲငိမ့်ရဒါလည်းနောက်တစ်ခါကျရင်လည်းအဲ့ချင်းတွေဟာပေါ်လာနေတာငိမ့်ကြီးอืม ကုသိုလ်ကအားနည်းလို့ဆင်းရဲဒုက္ခရောက်နေတယ်။ကာယတော်ရဲ့နေထိုင်ရင်စသဖြင့်အဆင်မပြေဖြစ်နေတယ်။အဲဒီပုဂ္ဂိုလ်ကအဲဒီဆင်းရဲငြင်းအောင်လို့ကုသိုလ်ကောင်းမှုပြုရတယ်ကုသိုလ်ကောင်းမှုလည်းမှန်မှန်ပြုမှအလွယ်ကုသိုလ်တွေပြုလို့ရှိရင်ကုသိုလ်မဟုတ်ဘဲနဲ့အကုသိုလ်တွေဖြစ်တယ်တချို့ဘာသာတရားကသတ္တဝါတွေသပြီးတော့ရင်းနှပူဇော်လိုက်လို့ရှိရင်ကောင်းကျိုးရတယ်လို့သူတို့ဘာသာတရားရှိတော့အဲ့ဒါတွေတတ်ကြတာကိုနွားတွေတတ်စိတ်တွေတတ်ပါလိမ့်မယ် အဲ့ဒါကတော့ကောင်းကျိုးမရဘဲနဲ့ဆိုးကျိုးတွေရမှာကြောက်ကြမှန်ကောင်းတယ်ဆိုတာဘာသာတရားနဲ့လွဲနေတိကျကြကောင်းတာမဟုတ်တာလေဘာသာတရားမှအတိုင်းဒါနသီလဘာဝနာအဲဒါနဒါနကုသိုလ်ဆိုပါတော့နောက်ဆုံးနေရာပေါ်ကြီးကောင်းစားချမ်းသာအောင်ဆိုပြီးတော့ဒါနကုသိုလ်တွေပြုတဲ့အဲဆွမ်းလူဘိုးအထက်သင်္ကန်းစသည်ကိုလူအဲအသုံးဆောင်ပစ္စည်းတွေလူဘာပဲလူလူပေါ်တယ်ဒါနကုသိုလ်ဒီတိုင်းကျအဲဒီဒါနကုသိုလ်က ။အမြဲဝကောင်းစားချမ်းသာအောင်လို့ကျိုးတော့ပေးပါတယ်။ဒါပေမဲ့လို့အမြဲတမ်းချမ်းသာနေရလားဆိုတော့မဟုတ်ဘူး။ကံကကုသရှိသလောက်ပဲကံအချင်းဟောကုံသွားတဲ့ခါကျတော့လေဆင်းရဲတွေထားကြံရအောင်ပါပဲ။ဒါကြောင့်အဲ့ဒီဆင်းရဲနေတာတွေကအမှန်ကြီးလို့မဆိုရဘူး။နာပြေရောက်နာချမ်းသာတွေရနေတယ်ပဲ။အဲနာဘဝတွေနဲ့နာဘဝရှိတွေသွားတော့တခြားဘဝရောက်တိုင်းအဲ့ဒီချမ်းသာတွေမရှိဘူး။ခိုင်းတာမယ်။ ဇံရတဲ့ပုဂ္ဂိုလ်ရဲ့ဒီပါစကုသိုလ်ကြောင့်ဓမ္မပြည်ရောက်ဆန္ဒပါပဲ။ဘာနဲ့ဖြီးပြီးတော့အများကြီးလည်းတက်ရှိပါတယ်။အဲဒီလိုအကြာကြီးဆန္ဒနေတယ်နဲ့လို့အတ္တန်ကုန်တဲ့ခါကျဗြဟ္မာလည်းစုပြီးပြေးတာပဲ။ဒီတဲ့ခါကျအဲဒီဆန္ဒနေပြီးတော့ဒါကြောင့်ဆင်းရဲကြီးအောင်ကျင့်တဲ့ကျင့်ကအသေးအဖွဲကစပြီးတော့ဇံချမ်းသာတဲ့ဇံချမ်းသာအကြီးဆုံးပဲ။အဲဒီတည်းအောင် ငင်းညာနေရတော့ငင်းရဲ့ဒါပေမဲ့အစဉ်သာဝရမင်းကြီးတဲ့အစဉ်သာဝရမင်းတို့ကအမှန်ငင်းမဟုတ်ဘူးခုဒီအမှန်ငင်းတာကတော့ယာယံဒိဋ္ဌိအရင်ပညာပညာသည်သမ္မာဒုက္ခခရာယသမ္မာမှန်ကန်စွာဒုက္ခခရာယဆင်းရဲကုန်ခြင်းညာလုံးကကထံပဲခင်းစပဲသို့လည်းနေရာတိထုတ်ဆောင်ပါလည်းနီးပြင်းရောက်စေပါလည်းနီးတကယ်ကိုဆင်းရဲခြင်းအောင်တကယ်ဆင်းရဲခြင်းတာဘာလို့ဆိုနိဗ္ဗာန်ကြမှာနေ အဲနိဗ္ဗာန်ရောက်လို့ရှိရင်တော့ဘာဆင်းရဲမှမရှိဘူးမအိုရဘူးမနာရဘူးမသေးရဘူးဆင်းရဲခါတယ်ကိုငြိမ်းတာကိုဒီခါလေးငြိမ်းတာနောက်တစ်ခါဘယ်တော့ပြန်ပေါ်အောင်ဆိုဘယ်တော့မှမပေါ်ဘူးကဆင်းရဲငြိမ်းနေတာငြိမ်းနေငြိမ်းသွားတော့အဲဒါကြောင့်သမ္မာဒုက္ခခေယဒုက္ခခေယရတယ်မဆိုဘဲနဲ့သမ္မာလေးထက်တာသမ္မာကောင်းစွာမှန်ကန်စွာတဲ့အမှန်ငြိမ်းတာတဲ့အမှန်ငြိမ်းအောင်လို့ဒီခါလေးအမှန်ငြိမ်းပြီးတော့ ဘယ်တော့မှဆင်းရဲတွေမပေါ်ဘဲနဲ့စင်ထာဝရငြိမ့်သွားအောင်လို့ဒီပညာကဆောင်းရမှာကိုဘယ်ပုံပဲနည်းနဲ့ဆောင်းတယ်လဲဒီလိုထုတ်တယ်အဲဆောင်းပုံကိုပြတိစ္ဆုရခဏ9ပါးနဲ့ဝေဘာမိဟောပါတယ်အဲ့ဒါဒီတိုင်းဘုန်းကြီးကဗမာလိုလျှောက်ပြောသွားတယ်ပြီးပါဒါပေမဲ့ညီညွတ်ပဲဖြစ်အောင်လို့မြတ်စွာဘုရားဟောတဲ့ပါဠိလေးနဲ့ပြောအောင်လို့ဤသာဘိက္ခေဘိက္ခု ရင်းရကတောဝါဒုက္ခမူလကတောဝါပုညာကာလကတောဝါဣတိပိတာစိတ်တိဘိက္ခုယံတော်ဣဒဤသာသနာတော်၌ဘိက္ခုယံဤဒါမင်းရဟမဟုတ်ပါဘူးသောတာပန်ဖြစ်တဲ့ရာဘိက္ခုယံဤကိုသောတာပန်ဖြစ်သောပုဂ္ဂိုလ်သည်အရင်းရကတောဝါသောရသောကာယဝိဖြစ်စေ ဒုက္ခမူလတောဝါသပင်ရင်သပင်အောင်လောကရောက်ရဖြစ်စေ။ဆိုညာလာတောဝါဆင်းရင်တော့ကြောင်းအဆောက်အဦလောကရောက်ရဖြစ်စေ။ဣတိဤတော်ပဋိဒံစိတ်ကတိဆင်ရင်ဤဒီလိုဆင်ရင်ကြည့်ပါရဲ့။အဲသောတာပန်ရှိတဲ့ပုဂ္ဂိုလ်ကညာဖြစ်ပြီးလူကြီးတွေပါပဲ။မျိုးသားဖြစ်မျိုးသမီးဖြစ်ဖြစ်မိမိကို ဒီအရိယာဉာဏ်ပညာပြည့်စုံမလားမပြည့်စုံမလားသိကျင်လို့ရှိရင်သိရင်ကြည့်ပါသိရင်တော့လူတွေအများကြီးတဲ့သွားသိရင်တော့သိဘူးတော့ရောက်တော့ရရင်သွားပြီးတော့သိရင်ဒါတော့ကြောင့်နေတဲ့ဘုန်းကြီးတွေနဲ့ဆိုင်တာပေါ့ဒီတမင်ကတော့ဒါသိရင်သားနဲ့တော်တဲ့သွားဖို့တော့လွယ်ပါဘူးကတော်တဲ့နေပြီးသားပုဂ္ဂိုလ်တွေတော်တဲ့မှာသိရင်ရတာလေဒါမှမဟုတ်ရင်လည်းတည်တင်အောင်တဲ့အများက အဲအစာဝေတွေဒီငန်းကြောင်းကန်းထဲမှာရှိနေတယ်ဆိုရင်စိတ်ပင်ရောက်တော့မရှိဘူးအဲစိတ်ပင်ရောက်မရှိရသွားပြီးတော့ဒီကောင်းတဲ့နေရာထိုင်ပြီးတော့ဆင်းရဲပါတဲ့စိတ်ပင်ကလည်းအဲဒီလိုနေကြမရှိလို့ရှိရင်သုံးညာဂါရဆင်းရင်လည်းအဆောက်အဲဒီမြောက်သွားနေလို့ဆိုတာတော့မဟုတ်ဘူးအဲဒါသုံးညာဂါရသုံးညာဆင်းရင်လည်းဆိုတာ လူမရှိဘူးလို့ဆိုရတယ်လူမရှိဘူးလူမမရှိဘူးအဲဒီတော့မရှိတာကိုသိရင်လည်းခေါ်တယ်ညာနာလည်းဒါသိရင်လည်းဆိုတာအတန်မရှိတာကိုသိရင်လည်းဒီလိုနားလည်ပြီးတော့အဲဒီတော့မဟုတ်ဘူးဆိုတော့ဒီပညာကာရပညာလူကမရှိတဲ့နေရာကိုပုံရသိရင်လည်းနေရတဲ့အဲဒီသိရင်လည်းအဆောက်အဦကြောင်းဖြစ်ဖြစ်အိမ်ဖြစ်ဖြစ်ပေါ့အဲဒီနေရာကိုဆိုပါတော့အဲဒီလိုနေရာမှာသိနေနိုင်ပါရဲ့ ကယ်၍ဒီလိုနေရာလည်းမရှိဘူးပုံကိုယ်တွေကတော့ရှိနေတယ်ဆိုရင်အဲ့ဒီပုံကိုယ်တွေကလည်းသိရင်ရင်လိုရှိတဲ့ပုံကိုယ်တွေဆိုရင်ဒီကမရှိပါဘူးသူတို့လည်းဒုက္ခဆိုလို့မျိုးဒီပฏิပါအာမထုံတယ်အောင်ကပရိယသာပေဝါဒနာပါတဲ့ပုဂ္ဂိုလ်သာဥဒိသာပေကြည့်ပြီးသူကသူအဲတတိယဘက်ကလေးလာနေအဲ့ဒီလိုပုဂ္ဂိုလ်လည်းနှောင့်ယှက်နေပြီသူကသူသာရှိနေသူကစကားမပြောဘူးအဲစကားမပြောမဆူမပူတဲ့ပုဂ္ဂိုလ်တွေဘေးနာရှိတော့ကိစ္စမရှိဘူး တရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါပြီးတော့ကောင်းတာပေါ့အခုဒီမှာတရားထုတ်ကြတော့တယောက်တည်းအားထုတ်ရမှာပဲဒါပေမဲ့လည်းတယောက်တည်းအားထုတ်လို့ကအခုကညံပြတာနဲ့အများကြီးစစ်စစ်ပြီးအားထုတ်ရတယ်တရားထုတ်လည်းပဲဧကောဝုပ္ပကထောဧကောတပါးကြီးဝုပ္ပကထောသိဉာဏ်လို့ကရောက်ပြီးတော့အားထုတ်ရတယ်ဒီလိုစီကန်းစီရတယ်အဲ့ဒါတယောက်ကြီးသိဉာဏ်ကပြီးတော့ အဒီမှာမရှိတဲ့နေရာတရားဆိုရင်ပိုကောင်းတယ်သမာဓိဆိုတာရရတာပေါ့အခုမှလည်းငဲ့ရတာမဟုတ်ဘူးအဲအဲ့ဒါသမာဓိဖြစ်တယ်မြားနဲ့ဆိုတော့ဟိုလူမြင်လိုက်ဟိုလူစိတ်ကူးရောက်လိုက်ဟိုစိတ်ကူးရောက်ဒီစိတ်ကူးရောက်အဲ့ဒါတွေရှိတယ်အဲ့လိုစိတ်ကူးတွေရောက်နေမြားမပြောက်စိတ်ကူးမရောက်ဘယ်နဲ့လုပ်ရမလဲဒီကဒီမဆိုင်နဲ့သူတို့ကသူတို့နေကြီးသူများလည်းသွားပြီးတော့မကြည့်နဲ့မကြည့်နေနဲ့မြင်သွားလို့ရှိရင်လည်းဂရုမဆိုင်နဲ့သူတို့ပြောတဲ့စကားတွေကြားလိုက်ဂရုမဆိုင်နဲ့ကိုယ်လုံးနဲ့ဘာမှဆိုင်ဘူး ကိုတရားကိုလည်းရှိမှနေအဲဒီမိဘရှိတဲ့ပုဂ္ဂိုလ်တွေကလည်းမတော်တဲ့စကားတွေမပြောလို့ရှိရင်တော်တယ်အဲမတော်တဲ့စကားတွေဟိုပြောကြည့်ပြောတယ်သူသူမျိုးလုံးနေတဲ့နေရာမပြောဘူးဒီလိုကလည်းအဲဒီလိုပဲတရားအထုတ်ကြဆိုပြီးတော့ရောမဲ့ဆုံးမဲ့ပုဂ္ဂိုလ်ရှိတော့မပြောတော့ဒီလိုမိမိရှင်ရှင်ပေါ့လေရောမဲ့ဆုံးမဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်သူတို့အခန်းသူတို့ရောက်တဲ့အခါကာလကျယောဂီရှင်ရှင်နဲ့စကားတွေကြော့ပါလေလို့နေအဲဒီတော့မကောင်းဘူးမလုပ်ရဘူးလို့ ရှင်မာသာတရားထုတ်တာစကားပြောဖို့လာတာမှမဟုတ်ဘူးပဲတရားထုတ်ဖို့လာတာမပြမစဲအားထုတ်ရတယ်မပြမစဲဓမ္မတိဓမ္မဓမ္မတိဓမ္မမပြမစဲအားထုတ်ပါရှင်မာနောက်မှဒါတိပြောင်းအားထုတ်ရတယ်အဲဒီတော့အားထုတ်နေမှာသမာဓိအားကောင်းတာသမာဓိအားကောင်းမှဉာဏ်ဖြစ်တာသမာဓိဖြစ်မှဉာဏ်ဖြစ်တာဉာဏ်ဖြစ်မှဉာဏ်ရှင်နေစဉ်တိုင်းတက်ပြီးတော့ဉာဏ်ရှင်တရားနာရတယ်ဆိုတာအဲဒီတော့ကိုယ်တိုင်တွေ့တာလေးတွေပြောလို့ဆရာတွေကသဘောကျကျေနပ်မှဉာဏ်ရှင်တရားနာတာ အဲဒီလိုလည်းပဲမဟုတ်ဘဲနဲ့ပြောတာလေးတွေရှိပုံရတယ်အဲဒီလိုဆိုရင်တော့လည်းဉာဏ်မကြဘူးလေဟုတ်မှလည်းပြောရတယ်ကိုယ်လည်းတကယ်ပြည့်မှအဲဒီလိုကိုယ်လည်းတကယ်ပြည့်အောင်လို့အားလည်းထုတ်ရတယ်ဒီနေ့ညာသမားကိုပြောရတရားထူးလေးညတွေ့ရင်းကဘာရှိသေးတော့ဒါကနေ့မတွေ့သေးဘူးဆိုတွေ့အောင်လို့တမင်ကားကိုသိဆိုရမှာပဲဟွန်းဒီနေ့မတွေ့ရင်လည်းသင်္ခါတွေ့အောင် အပြည့်စားလေးစားရိုးလေးမှားတယ်နေစဉ်နေစဉ်ညာသမားကျင်နာအောင်ပြောလို့ရအပြည့်အထူးလေးတွေရှိအောင်မရှိရှိအောင်မင်းကားကိုသူ့ဖက်ဖက်မှားတယ်အဲဒီလိုမှလို့ဆိုရင်တော့ဘေနာပုဂ္ဂိုလ်တွေတွားသူနေနေဒီကနေ့ရှိတော့ဘေနာပုဂ္ဂိုလ်တွေကလည်းတရားထုံတဲ့ပုဂ္ဂိုလ်တွေနောက်ကျမသိရဘူးอืมစကားမပြောရဘူးသူကမလုပ်ရဘူးကိုယ်ကလည်းကိုယ်တရားနဲ့ကိုယ်အားထုတ်ကိုယ်ကလည်းကိုယ်တရားနဲ့ဘုရားလည်းပုဂ္ဂိုလ်ကပုဂ္ဂိုလ်သူတရားနဲ့သူတရားလည်းကိုယ်တရားနဲ့ကိုယ်ဒီလိုအားထုတ်ကြလို့ဆိုတော့ ပုဂ္ဂိုလ်ရဲ့အများရှိပေမဲ့လို့သိဉာဏ်နဲ့အတူတူပါပဲအခုတော့တယောက်တည်းအာထုပ်ဖို့နေရာမဖြစ်လို့ပေါင်းပြီးတော့အာထုပ်ရတယ်ပြီးတော့ပေါင်းအာထုပ်ရတယ်ဆားကြောင့်မဟုတ်ဘူးကိုယ်ခန်းနဲ့ကိုယ်အာထုပ်နေပါလို့ပြောရင်ရပါရဲ့အခုလည်းပဲကိုယ်ခန်းနဲ့ကိုယ်ရဒါပေမဲ့လို့ကိုယ်ခန်းနဲ့ကိုယ်အာထုပ်သူ့ဟာသရာတရားအစတော့ရှိတယ်နောက်ပိုင်းမပြီးဘူးမပြီးတော့သရာတရားကလည်းတော့ကိုယ်ခန်းနဲ့ကိုယ်နေဆိုရင်အိတ်ကျင်နဲ့အိတ်ကြီးကတရားမထုတ်ဘူးတရားမတည့်ဘူး ဒါရင်အဲ့ဒီလိုမဖြစ်အောင်လို့ခုစုပြီးအာထုခံရတာဗရာတရားကောင်းကောင်းနဲ့ဆိုရင်လည်းကိုယ်နေရာတွေကိုတယောက်ခဲအာထုတာပို့ပြီးတော့ကောင်းတယ်အခုတော့ဒီလိုအားလည်းသိနေကြလို့အကုန်လုံးစုပြီးတော့ထိုင်ရတယ်စုပြီးတော့ထိုင်อืมအဲစုပြီးတော့ထိုင်တော့လည်းတနာရီလာထိုင်ရမယ်ဒီလိုမဟုတ်ပါဘူးအနည်းဆုံးတနာရီထိုင်ဖို့စားကားစားတော့မထိုင်နိုင်ဘူးနောက်အလေးကျင်လည်းရလာသုံးလေးရလာနေတော့ထိုင်နေပါလား အဲအနည်းဆုံးတနာရီထိုင်ဖို့တနာရီကြည့်ပေမဲ့လည်းပဲထိုင်နေရင်ဆက်ပြီးတော့နာရီပွဲနာရီသုံးနာရီဆက်ပြီးတော့ထိုင်ပြီးမှနိုင်ရင်ကိုကောင်းတာပေါ့ဓမ္မရီပို့ပြီးတော့ရလေတာဓမ္မရီရဉာဏ်ဖြစ်တာနာကောင်းတယ်ပြီးတော့ဈဉာဏ်လေးပါပြတယ်ကြောက်ရတယ်တရားနေထသွားဈဉာဏ်ကြောက်အဲဒီမှာလည်းသိဆိုတာမှရတယ်ပေါ်တော့တော့ပေါ်ခပ်ဖို့မလိုပါဘူးနာယိရံပိဋိလာမာရဝနာယိရံအပိနသမကနိဗ္ဗာန်အဓိကလာမှာသဗ္ဗဒုက္ခကိုမောစင်တာ ဒါပါလိုကမောသနာလုံးစုံသောဆင်းရဲကိုသွန်တော်ရာဖြစ်သောဣရနိဗ္ဗာန်အိနေကနိဗ္ဗာန်ကိုပိဋိလံအာရဝရောရောရဲရဲအားထုတ်၍နာဒီကနာကမရနိုင်ဘူးရောရောဒီနဲ့ဘောဝဆရာတွေအားထုတ်လို့မရပါဘူးတဲ့နေပါအဘိနာဓမ္မသာအနည်းငယ်သောအာဇာအဖြစ်နာဒီကနာကမရဘူးမရနိုင်ဘူးမပြီးနိုင်ဘူး အာထုကလည်းပေါ်ရော်ဒီအာသာနေနေလေးနဲ့မရဘူးတဲ့တင်းတင်းကိုတခါလဲအာထုမှာအဲဒါရေးကြည့်တယ်ဒီနေ့ရင်ရှိဆိုတော့အာထုကနင်းတော့အဲ့လိုရှိစုတာအာထုတဲ့ပုဂ္ဂိုလ်ကသမာဓိဖြစ်လွယ်တဲ့သမာဓိဖြစ်ရင်ဉာဏ်ရှင်တွေတိုးတက်တဲ့ဉာဏ်ရှင်တိုးတက်လို့ရှိရင်တော့အဲဒီဉာဏ်ရှင်ပြန်လာတာကလည်းသောသောပါဝင်လာပဲမတိုးတက်လို့ရှိရင်ကြားနေတာပဲကြားနေတဲ့အခုကဉာဏ်မကြလို့ပဲလားအဲဒီတော့ဒီရကိုရှိစုလို့ရှိမှမလို့ပြောပါလေ အခုကတော့တရားရပြီးသားပုဂ္ဂိုလ်ဆင်းရဲပုံမှာကိုကတရားရပြီးသားပုဂ္ဂိုလ်မှာတော့ရတော့ထဲမှာဆိုရင်တော့ရဆိုတာဒါတော့ရောက်နေတာဟုတ်တာပေါ့တော့ရမဟုတ်ဘူးဟိုကတော့မြူရဲတယ်ဆိုရင်လည်းသိနေအောင်သိနေအောင်ဆင်းရဲနေနေသွားသိနေကလည်းသူသွားပြန်မြန်ရှိဘူးကြည့်ရတယ်လည်းဒီမှာလည်းမကောင်းဘူးဆိုလို့ရှိရင်သိနေနဲ့အထောက်ပဲအင်းကြီးအကြောင်းကြီးတွေပေါ့လေသိနေနဲ့အထောက်ပါ အဲဒီနေရာမှာအရုပါတဲ့ဆင်းရဲရညာမရှိတယ်ရညာရှိတော့လည်းပဲသူဒီဘူးမရှိတဲ့နေရာပေါ့ဒီအနောက်ချက်မရှိတဲ့နေရာသိရှိတဲ့နေရာမှာအရုပါတဲ့အဲဒီမှာဆင်းရဲကြည့်ရမယ်တဲ့ဘယ်လိုဆင်းရဲလဲဆင်းရဲတော့အာတိမေတံအာတိနုခောမေတံဘယုဌာနံ သစ္စတအာဘိနံယေနာပရိယုဒာနေနပရိယစေပရိယုဒိတာစိတ်တော်ယထာဝုဒနာရဇာနေယနာပါစေယံအင်းလင်းကအာသံပရိယုဌာနံဟောသောသွားမောနှိစ္စတသောကိလေသာဤပရိယုဌာန်ကိလေသာဤပါဠိတော်ပရိယုဌာန် ယုဌာဏလို့ပြိဋ္ဌာန်လို့ဘာသာပြန်တယ်သွမ်းမောနှိမ့်ဖြစ်တယ်သွမ်းမောပြီးဖြစ်တယ်ပြိဋ္ဌာန်ပဲရှင်နာကဖြစ်လိုက်နောင်နာကဖြစ်လိုက်ပဲအခုရမှတ်တယ်ဆိုရင်ဖောင်းတယ်ပင်တယ်မှတ်နေတယ်ဖောင်းတယ်ပင်တယ်မမမခင်ကသောသောကနေပြီးတော့လည်းပဲဒီပရိယုထံကိလေသာတွေဆိုရှိတာပဲဒေါသတွေဒေါသတွေမောဟတွေဒီကိလေသာတွေပါပဲအဲဒီစိတ်ကြီးတွေရှိတယ်တဲ့ မှပြီးတဲ့နောက်ကလည်းဖြစ်တာရှင်းနောက်ဆံရမီးဖြစ်လို့ချင်းအဲဒီရှုမှတ်တဲ့စိတ်ကအားမရှိပါဘူးအဲအာိလေသာကအကောင်းမှုနှိမ့်ချက်သွားပြီကိလေသာတွေရောပြောင်းနေလို့ရှိရင်တမာရီကောင်းခြင်းဉာဏ်မရှိဘူးအဲဒါနေငါအာတံပရိယုဌာနံထောသွားမှုနှိမ့်ဆက်တတ်သောပရိယုဌာန်ကိလေသာတွေအရှိနေခေါ်ရှိသေးသလိုရုပ်ရှင်ရမယ် ဘယ်လိုဟာတော့အစ္ဆဒံအပိဟိနအစ္ဆဒံမိမိကိုယ်ရင်းနဲ့အပိဟိနမပယ်ရသေးတော့တံပိဋကဌာနတို့ရှိလေဒါဖြင့်အရိနုကောရှိသေးတယ်လို့ဆင်ခြင်ပါငါတရားထုတ်တာပဲအဲ့ဒီတရားထုတ်တာတဲ့တရားကမပယ်ရသေးနဲ့ကျမ်းနေတဲ့ပရိယုဌာများရှိသေးသလားအဲမပယ်ရသေးနဲ့ကျမ်းနေသေးသလားလို့ဆိုဆင်ခြင်ကြည့်ပါတဲ့ဘယ်လိုသွမ်းတတ်ရှိတဲ့ပရိယုဌာကိလေသာလဲဆိုရင်ရေနာပရိယုဌာနေနာ အကျဉ်ပယုဒံကိလေသာဖြင့်ပရိဋိဒာစိတ်တော်သံမောနိစ္စအသောစိတ်ကြည်ဖြစ်၍ယထာဥဒဟုတ်တိုင်းမှာသာနာသာနေယံမသိနိုင်ရာနာပါပြယမမြင်နိုင်ရာအဲ့ဒီပရိဋိဒံကိလေသာသံမောနေလို့ရှိရင်ဟုတ်တိုင်းမှာသာတရားတွေဖြစ်တိုင်းဖြစ်တိုင်းတရားတွေကိုအဖြစ်အပျက်တွေမသိပဲနေပါပဲသူတရားထုတ်ခါသာရှုခါသာမခါသာပုဂ္ဂိုလ်တွေအဲ့ဒါပဲပရိဋိဒံကိလေသာတွေသံမောနေလို့သမာဓိကောင်းဖြစ်တဲ့နိဝရဏတွေရှိနေတော့ ယုံနဲ့နာနဲ့ပိုင်းခြားမသိဘူးအကြောင်းနဲ့အကျိုးဆက်သွယ်ပြီးဖြစ်နာလည်းမသိသေးဘူးအဲဒါအစနဲ့ဆုံးနဲ့ဖြည့်ပြည့်ဆိုတာဘယ်ပြုံးလို့ဝေးကြီးပဲသူကအဲဒါပရိယုဒ္ဓကိလေသာမရှိတော့ဘူးနိဝရဏကင်းသွားပြီဆိုတဲ့အခါကျတော့မှတ်ရတဲ့အာယုံကတရားမှတ်ပြရတရားဒီလိုကွဲလာတယ်။ဖောင်းနေဆိုဖောင်းတာကတရားမှတ်ပြတာတရားဘိနေစဉ်ဘိနာပြမှတ်ပြတာတရားဒီလိုကွဲလာတယ်။ပရမစကတော့ဒီလိုမကွဲဘူး ။ကောင်းတာနဲ့မှတ်ကြည့်တာငါပဲ။ကောင်းတာနဲ့တစ်ပတ်တစ်ကိုယ်လုံးကငါပဲ။မှတ်ကြည့်မှလည်းငါငါကုံကမှတ်တာပဲ။ဒီလိုဖြစ်နေတယ်ကြောက်တဲ့ဖြစ်။ဩသမာဓိဖြစ်လာတဲ့ခါကျတော့ကောင်းမယ်။ကောင်းတာလေးကကြားတယ်။မှတ်ကြည့်တာလည်းကြား။ပြင်းတယ်ပြင်းတာလည်းကြားမှတ်ကြည့်တာလည်းကြား။အဲညလမ်းကြောင်းနေရာဆိုရင်လည်းညာလန်းနဲ့ဘယ်လန်းနဲ့ဆိုညာလန်းကတည်းကမှတ်တာလည်းကြားပြီ။ဘယ်လန်းကတည်းကမှတ်တာလည်းကြား။ကြွတယ်လှမ်းတယ်ချတယ်ဆိုရင်ကြွတာကတည်းကမှတ်တာလည်းကြား။လှမ်းတာကတည်းကမှတ်တာလည်းကြား။ ချနင်းချတာဆရာမှတ်လာဆရာဒီလိုရုပ်မူရာတွေကတခြားမှတ်ပြီးနေစိတ်နာတရားကတခြားဒီလိုကွဲတာကအစာဆုံးကွဲတာအဲ့ဒါဟုတ်တိုင်းမှဆိုတာသိရတာကယုံနာနှစ်ပါးပိုင်းခြားတယ်ကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရဲ့ကိုယ်ကျင်လို့ကိုယ်ရဲ့ဆန်းကျင်လို့ဆန်းတယ်ထိုင်ကျင်လို့ထိုင်တယ်အကြောင်းလေးတွေနဲ့မြင်ကြပြီးတော့မြင်တယ်ကြားကြပြီးတော့ကြားတယ်မျက်စိရှိလို့မြင်တယ်နားရှိလို့ကြားတယ်စသည်ဖြင့်ဆံရခြင်းအကြောင်းလေးတွေနဲ့ဆက်သွယ်ပြီးတော့ဖြစ်လာတယ်ဒါလည်းလည်းပိုင်းခြားပြီးတာဒါကခုနပရိယုဒ္ဓာနေမနှိမ့်ဆက်မှ ပရိယဌာန်နေရှိနေတဲ့ပုဂ္ဂိုလ်ကမသိပါဘူး။ဘာကြောင့်ရှင်မကောဒီကိုရှင်တဲ့စိတ်ဖြစ်ရှိမှတော့မသိဘူး။အခုလက်ကလေးလှုပ်ကြည့်ပါလားလို့ရှင်တဲ့စိတ်ရှိမှမသိဘူး။အဲဒီလိုပဲပရိယဌာန်နေသွားမိုးနေလို့ယေနာပရိယဌာန်နေနာအပြင်ပရိယဌာန်ကိလေသာဖြင့်ပရိယဌာစိတ်တော်ထဝဉ္ဉံစွမ်းမိုးနှိစ္စပြီးဖြစ်၍ယထာဝတဟောတိုင်းမှာသာနာပဇာနေရနာပါဗျာမသိမမြင်ပဲရှိရ၏။အဲ ပရိယုထာဆိုနိဝရဏတရားတွေပါပဲနိဝရဏပရိယုထာတရားတွေကသွားမောနေတဲ့နေလို့ကိလေသာတွေသွားမောနေတဲ့နေတော့မစင်ကြယ်သေးလို့ယုံနာတရားကိုလည်းပိုင်ချမသိအကြောင်းကျိုးကိုလည်းပိုင်ချမသိအဖြစ်အပျက်ကိုလည်းမသိအနိစ္စတို့ကအနတ္တဒီပါတွေကိုလည်းကိုယ်ကိုယ်ပိုင်ညာဖြင့်မသိသေးဘူးအဲဒီတော့မသိနိုင်အောင်သွားမောတဲ့ပရိယုထာကိလေသာများငါတာနာမပယ်ရသေးနဲ့ကြားနေသေးသလားလို့သောတာပန်ပုဂ္ဂိုလ်ဆင်ញရမယ် အာငါဝိသင်းနဲ့ဆိုင်ပါတရားထုတ်ပါတာပုဂ္ဂိုလ်တွေလည်းအရေးကြီးတာလေးတွေနားလည်အောင်နော်ဒီကနေ့အဲ့ဒါတွေလည်းပြောရအဲဒီတော့ဆင်ញင်ကြည့်တယ်တဲ့ဆင်ញင်ကြည့်တဲ့အခါကာလကြာပရိယုထံဆိုတာသွမ်းမွန်းနေစေတဲ့ကိလေသာဘယ်လိုဟာတွေတုံးဆိုတော့ဒါစေသမရာဂပရိယုတိတောဟောတိဒါစေ ဘိက္ခုကာမရာဂပရိတိတောဟောတိပြုပြစေတောဟောတိဘိက္ခုယဟန်ဤကာမရာဂပရိတိတောကာမရာဂသံမုန်ိစေအသောသံမုန်ိစေအတိသဇယောတိကေသင်ညာပရိပြစေတောဝါသံမုန်ိစေအသောစိတ်ရှိတာနဲ့မိမိစိတ်ကိုသံမုန်ိစေတာနဲ့ဟောတိဖြစ်၏ကာမရာဂထားကြသံမုန်ဖြစ်သေးလို့ရှိရင်ကောင်းတယ်ပင်ရမှတ်နေဖို့လူကျင်တာလေး ဒီကူးလေးရောက်လိုက်ဒီရောက်လိုက်ဟိုရောက်လိုက်ပေါ့လေကာမရာလူချင်းနေတဲ့မှုတာယာမှုလေးတွေရှားရှားဝင်လာဝင်ဝင်လာနိုင်မယ်ကာမရာခေါ်တယ်ကာမရာကာမိသနာလို့ခေါ်တယ်ဒီမှာတော့ကာမရာကခေါ်တာကာမိသနာကာမရာလည်းလူချင်းတာသနာလည်းလူချင်းတာနေတဲ့တာလူချင်းနေတဲ့တဲ့သဘောကာမဝအာယုန်တွေကိုလူချင်းနေတဲ့ပြီးတော့နေတဲ့သဘောကာမရာကကာမိသနာခေါ်တယ်အဲဒါနိဝရဏတရားတဲ့သူဖြစ်နေလို့ရှိရင် သမာဓိဉာဏ်ရင်ဖြစ်ရဘူးသမာဓိဘက်ကသမထဘက်ကကတိုင်းအာရုံနိမိတ်တွေပထဝီပထဝီနှလုံးသွင်းနေအဲ့ဒီတည်းမှာခုနပြောတဲ့လူချင်းနဲ့တက်တဲ့လောဘစိတ်ဖြစ်နေတယ်အဲ့ဒီရှုတဲ့စိတ်တွေမဖြစ်ဘူးဘောဘာဝနာတွေမဖြစ်ရဘူးလောဘစိတ်က9မိနစ်ကြောင်ဖြစ်နေ9မိနစ်အတွင်းမှာဘာဝနာကိုဖြစ်အောင်10မိနစ်ကြောင်ဖြစ်10မိနစ်အတွင်းမှာဘုလိုအားထုတ်တဲ့ပုဂ္ဂိုလ်တွေဒီနေ့လုံးတညလုံးလိုပဲဒီကာမရာဂစိတ်တွေနဲ့ကုန်းနေတာဘာဝနာစိတ်ဘာမှမရှိဘူး အာထုတဲ့ပုဂ္ဂိုလ်မှာတော့ကြားထဲမှာတစ်ခါတစ်ခါမှဝင်ပါတယ်မဝင်အောင်တော့မတတ်နိုင်ဘူးဝင်အောင်ပေါ်လာတဲ့အခါကာလကျရင်အဲ့ဒီစိတ်ကလေးကိုရှုမှတ်ရတယ်လူချင်းလူချင်းနဲ့နှိမ့်တဲ့နှိမ့်တဲ့တဲ့တွေကောင်းနေနေနေမှနေအဲလူချင်းနှိမ့်တဲ့တဲ့ဒါရဲစိတ်ကလေးတွေလူချင်းနှိမ့်တဲ့ဆိုရင်လည်းသူကတချို့ကလည်းလူချင်းနဲ့သဘောရလည်းမဟုတ်နှိမ့်တဲ့ตายရပြီးတော့ကိုကြိုက်တဲ့အာယုံလေးတွေစိတ်ရရောက်သွားတာအဲ့ဒီဥစ္စာလောဘပဲကာမရာဂပဲကိုလုံးနေကြအလုတ်တိုင်းလေး ကိုယ်နဲ့စတဲ့ပုံကိုယ်တွေအဲ့ဒါတွေသိကူးတဲ့ဘောပေါ်လာတာကဒီနှစ်သက်တဲ့သဘောပဲဒါတဲ့သဘောခင်မင်းတဲ့သဘောတွေ့ရတဲ့သဘောလေးတွေကာမိသနာကာမရာဂကြီးဖြစ်နေတာဒါကြောင့်အဲ့ဒီလူကြီးနေတဲ့ဆရာအာုံနေသိရောက်သွားတိုင်းသွားတိုင်းဟာကာမကာမိသနာကာမရာဂပဲလို့ကမှတ်ရမယ်ဆိုတာအဲ့ဒီကာမိသနာကာမရာဂအဖြစ်အများဆုံးပဲဟုတ်သမဏညာဝင်ပြီးတရားလာဖောင်းနေ၊ဒိန်နေ၊ဖောင်းနေ၊ဒိန်နေမှနေကြရနေပြီဟုတ် အဲဒီလူချင်းနေတဲ့ဆရာအာရုံနဲ့ကိုသွားနေကြနေရာလေးကိုရောက်နေကြနေရာလေးကိုလုံးနေကြလူကလေးတွေစိတ်ကူးရရောက်သွားတယ်အဲ့ဒါတစ်ခါခါတော်တော်နဲ့တော့မသိဘူးတော့ကြာမှဟာဟိုငါတို့ကိုရောက်နေပါဘောလို့ပြောပြရတယ်အဲပြီးတဲ့အခါမှတ်ပြီးတော့ဖောင်းနေတယ်ပြန်မှားရနိုင်သွားတဲ့အခါကျတော့အဲ့ဒီစိတ်မဖြစ်တော့ဖြစ်လို့ချင်းတစ်ခါတရံဖြစ်ဖြစ်ရင်ဖြစ်ချင်းချင်းပြီးတာပဲစိတ်ကလေးထွက်ရတဲ့အခါလဲစိတ်ကစိတ်ကလေးအထွက်နောက်ကနေပြီးတော့ ခွဲယူလိုက်တာလည်းပဲခါတယ်မှားလိုက်ပျောက်သွားတာအဲ့ဒီလိုနိုင်ရတယ်အဲ့ဒီလိုနိုင်အောင်ကိုမှားမှနောက်ကြတော့လုံးလုံးတောင်မဖြစ်ပါဘူးမဆရာအယုံနဲ့မသိမဆရာအယုံနဲ့မသိလူကြိုက်နေအောင်အားထုတ်ရတယ်အဲ့ဒီလိုမဟုတ်ဘဲနဲ့ကာမရာဂကာမအယုန်နဲ့နှိစ္စတမဲ့တဲ့စိတ်ကူးတွေဖြစ်လို့ရှိရင်ဒါပရိယုထံရှိသေးတာပဲอืมမပင်နိုင်ဘူးပေါ့မိမိရထားတဲ့တရားမပြည့်စုံသေးဘူးလို့ဆုံးဖြတ်နိုင်ဘူးလားပြောတာလေ ကာမရာဂပေးပြီးတာအဲဒီကာမရာဂကိုဘိရင်သုတ်တွေမှာဥပမာပေးထားတယ်ကျွေးတင်တာနဲ့တူတယ်ကျွေးတင်တဲ့ပုဂ္ဂိုလ်များကျွေးရှင်ကိုယူရရတယ်ကျွေးတင်တဲ့ကျွေးရှင်ကိုယူရရသူကြီးကဟိုအသုံးကြတဲ့ရေးကြီးတော့တရားသေးသေးနေရာသေးသေးထောင်သေးသေးထောင်သေးသေးသွားပြီးရှင်းဟာကျွေးယူထားတယ် အဲဘယ်လကြရင်ဘယ်နှစ်ကြရင်ဘယ်ချိန်ကြရင်ကျွေးဆက်ပါမယ်လို့အကန့်အသတ်နဲ့ယူထားတယ်သူရက်စီတဲ့ချိန်စီတဲ့ခါကလာကျွေးရမဆန်းနိုင်ဘူးဆိုလို့ရှိရင်အဲဒီကျွေးရှင်အမှန်တရားရိုးစီစီနဲ့တောင်းပါပဲကျွေးရှင်ကလည်းပဲသူရကြည့်တယ်တော့မရလို့ရှိရင်သူကလည်းသိကြည့်မကျင်တာဘူးမလိုက်မဲလိုက်နဲ့လို့သုဒ္ဓကဲဘုံတော်လည်းသူကဆုံးရှုံးသွားမှာပေါ့မလိုက်မဲလိုက်ဟင်းနဲ့ဟောက်လိုက်နဲ့ အဲသူကရွေးချယ်ထားတဲ့ပုဂ္ဂိုလ်ကဒီလိုမှမဲနေလည်းပဲအောင့်ပြီးတော့သိခံနေရတာရိုးသိနေရတာဘာလို့လဲတော့သူကြွေးရှိလို့ကြွေးမရှိတဲ့ပုဂ္ဂိုလ်တော့အမှန်ပဲပဲခံမလို့ကြွေးရှိရင်သူကအမှန်ပဲခံရတယ်အဲဒီလိုပဲတဲ့ကာမရာဂဆိုတာကာမအယုန်တွေတန်းနေတဲ့တဲ့စိတ်ကလေးရှိရင်အဲဒီကာမအာယုန်တွေကကျွေးရှင်လိုပဲကာမရာရှိတဲ့ပုဂ္ဂိုလ်ကကျွေးတင်တဲ့ပုဂ္ဂိုလ်နဲ့တူတယ်။ဒီကြစဉ်းစားကြည့်ရင်ဒီကြဟုတ်တယ်လို့ လူလူကိုကသိပြီးတော့ခင်မင်းချင်းခင်မင်းညာနိုးနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ခင်မင်းညာနိုးတာနဲ့အဲ့ဒီပုဂ္ဂိုလ်ရဲ့လူတွေလိုက်နေရတယ်သူကချင်းတော့ဒီနောင်ယူနေတဲ့ပုဂ္ဂိုလ်တွေပေါ့လေဒီနောင်ဒီတွေချင်းချင်းသူကပို့ပြီးတော့ချစ်တယ်ဆိုရင်အဲပို့ချစ်တဲ့သူကဟာချစ်ထားတဲ့ပုဂ္ဂိုလ်ရဲ့အလိုကိုအများကြီးလိုက်ရတာပဲမလိုက်လို့ရှိရင်လည်းဘာမှသိပေါင်းကွဲပြီးတခြားတွေပါရောက်သွားမှဆိုရင်ရတာဟိုအဲဒီတော့ ကျွေးရှင်ကိုယူရရတယ်လို့ပဲကျွေးကျွေးကျွေးယူထားတဲ့ကောကျွေးရှင်ကိုယူရယူရတယ်လို့ပဲခင်မင်းနဲ့တမှုကာမေသနာရှိနေတဲ့ဘဝကာမေသနာ၏အာယုံကိုယူရပြုနေရတယ်ဒါကြောင့်အဲနေတဲ့ခင်မင်းကျွေးနေခြင်းအလင်းပဲဖြောက်လေနှစ်သက်ခင်မင်း မြစ်သက်ခင်မယ်သိမိတယ်အလင်းပဲဖြောက်ရမယ်မြစ်သက်ခင်မယ်နဲ့စိတ်ကလေးလူချင်းတဲ့စိတ်ကလေးဒါလည်းစိတ်ကလေးဖြစ်လာရင်နန္ဒသာရှုမှတ်ပြီးပယ်လိုက်မဖြစ်ဘူးကျွတ်ကျွတ်တင်တယ်ရှုမှတ်ကျွတ်ဆလိုက်ရင်ကျွတ်ဆပြီးတဲ့ခါကာလကျကျွတ်စင်ကိုမြူရရတော့ပါဘူးအဲ့ဒီလိုပဲအဲခင်မင်းနဲ့တမှုလည်းဖြစ်လာရင်ရှုမှတ်ပြီးတော့ပယ်လိုက်မရှိတော့ဘူးမရှိရင်ဘာမှအဲဒီခင်မင်းနဲ့တဲ့ဆရာအာယုံကိုလေးကြည့်ကြမရှိတော့ဘူးဆိုတာသိနေကြတယ် အဲဒါနှစ်သက်ခြင်းနဲ့ကျင်းမြည်တင်အင်းပဲဖြောက်လေအဲမြတ်စွာဘုရားဥပမာကိုဘုရားအတူတူကလေးဆောင်မှုကလေးစီတယ်မြစ်သက်ခင်မင်ကျွေးမြည်ခြင်းအလင်းပဲကြောက်လေကိုရမြစ်သက်ခင်မင်ကျွေးမြည်ခြင်းအလင်းပဲကြောက်လေမြစ်သက်ခင်မင်ကျွေးမြည်ခြင်းအလင်းပဲကြောက်လေ ခင်မင်းရဲ့စိတ်ကလေးများပယ်နိုင်ရင်ကောင်းတယ်မပယ်နိုင်ရင်သိဒုက္ခရောက်တယ် တချို့တော့ဘုဒ္ဓခါရောက်စေရစိတ်တွေကိုကတော့ကြက်လို့နော်တော်တော်နေရာကြအောင်မဖြစ်တာပဲနေတဲ့ခင်ဗျာသွားမို့သွားလို့ရှင်များဆိုးတယ်အဲဖောင်းနေပိန်နေဖောင်းနေပိန်နေမှနေတဲ့ခင်ဗျာစိတ်ဟောဒါနေတဲ့စိတ်ကလေးဝင်လာရင်ရှုပြီးတော့ပယ်လိုက်ပါတဲ့ကျွေးကျင်တဲ့သဘောပဲဝိသတ်တယ်လို့ပဲပွားရောက်ဆိုတဲ့အနေနဲ့မှတ်ပြီးပယ်လိုက်သစေပြဘာရပရိယုတိတော်ဟောတိပရိယုတိတော်စေတော်ဟောတိ အဲဗျာပါဒဒေါသကသွမ်းမို့လို့ရှိရင်တဲ့ဒါလည်းတရုပ်ထံပဲတရုပ်ထံကိလေသာပဲဗျာပါဒဒေါသသိဆိုးတာပေါ့သိဆိုးတဲ့စိတ်ကလေးများဖြစ်လာလို့ရှိရင်လည်းအဲဒါလည်းပဲပရိယုထံသွမ်းမို့တာတဲ့နိဝရဏတရားပဲဒီဒေါသဖြစ်နေရင်လည်းပဲသမာဓိဘယ်ဖြစ်မလို့သိဆိုးနေတဲ့ပုဂ္ဂိုလ်ဘာမှသမာဓိမဖြစ်နိုင်ဘူးဆိုတာသိဆိုးနေဒေါသဖြစ်နေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးအဲတရားထုတ်နေရင် ကောင်းတဲ့တရားမှနေကိုမကြိုက်တဲ့အာယုံလေးသွားစိတ်ကူးမိတဲ့အခါကျရင်ဒေါသဖြစ်တယ်အဲရှိတုန်းကကိုအကျိုးမဲ့ဖြစ်အောင်ပြောရတဲ့ပုဂ္ဂိုလ်ပြုရတဲ့ပုဂ္ဂိုလ်အဲ့ဒါသွားသတိရလို့ရှိရင်လည်းဒေါသဖြစ်တတ်တယ်အဲကိုအကျိုးမဲ့ကိုပြုထားတဲ့ပုဂ္ဂိုလ်သွားသတိရလို့ရှိရင်ဒေါသဖြစ်တယ်။နောက်ကြလို့ရှိရင်ကိုအကျိုးမဲ့ပြုလိုက်မယ်လို့ထင်တဲ့ပုဂ္ဂိုလ်သွားစဉ်းစားမိရင်လည်းဒေါသဖြစ်တာပဲ။အဲဒီဒေါသကြောင့်ကိုကြောက်တဲ့နဲ့စိတ်ကျိုးနေတာဘယ်သူမှမရှိဘူး။သူကကိုကြောက်တဲ့ရံဖြစ်နေတယ်သူက။အဲဒီတော့ ။ကောင်းတယ်ဗိယမလည်းဒေါသဖြစ်ဖြစ်ရင်လည်းဒါပရိယုထံစိတ်တဲ့သမာဓိမဖြစ်ဘူး။အဲဒါပရိယုထံရှိနေသေးတာပဲ။ဒါလေးနိုင်အောင်မမနိုင်လို့ရှိရင်လည်းတရားမပြည့်စုံသေးဘူးလို့မှတ်ရမယ်လို့ဒီလိုလေးပဲပါပဲပြောပရိယုထံပြ။စိတ်ပြည့်စိတ်ဆိုးယောဂမျိုးတဲ့ယောဂဆွက်ကဆန်နဲ့တွေ့တဲ့ယောဂဆွက်ကလို့ရှိရင် ယောဂဆွဲကတဲ့ပုဂ္ဂိုလ်ဟာဘယ်လိုကောင်းတဲ့အာယုန်တွေနဲ့လည်းလည်းကောင်းတယ်လို့မထင်ဘူး။နေမကောင်းတိုင်းကဖြစ်ခရင်ပြက်နေတယ်ဆိုတဲ့အခါမှာချိုရဲ့စိတ်နဲ့ရတာတွေကသူ့စားကျင်ခါကျင်ခါနေတာပဲ။နေရာကြောက်လို့ဘာလို့လဲတော့သူ့ယောဂနေဆက်နေလို့အဲယောဂနေဆက်လို့ရှိရင်ကောင်းတဲ့ရတာလည်းမကောင်းဘူး။အဲဒီလိုပဲဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ဘယ်လောက်ကောင်းတဲ့စကားလေးလာပြောရင်လည်းသူကလက်ခံတာမဟုတ်ဘူး။ အဲဒေါသစိတ်ထိုးနေတယ်ဆိုရင်အဲ့ဒီစိတ်မဆိုးပါနဲ့ဗျာဒါလေးတော့သိခံလိုက်ပါပြောရင်အရေးကြီးတော့ကသိခံပါပြောတယ်သိခံရင်အကျိုးရှိမှာမို့ဒီမခံရင်ဒုက္ခရောက်ကြောင်းလည်းဆိုတာကိုမြင်လို့ပြောတယ်နမနာအရေးကြီးတဲ့ဟာပဲမယ်လို့သူကလက်မခံဘူးဘာလို့လဲဆိုတော့သူဒေါသရှိနေလို့စိတ်ဆိုးနေလို့စိတ်ဆိုးတဲ့ပုဂ္ဂိုလ်ဒေါသကြီးတဲ့ပုဂ္ဂိုလ်ကောင်းတဲ့ညင်ကြားချက်ကလေးတွေလာပြောတယ်သူကလက်ခံမှာမဟုတ်ဘူးဒေါသများအနာကိုသိုးပါတယ်ဒေါသကတော့မနာသိုးတာပဲသူက အဲရုပ်ပြဆင်းရဲပဲစိတ်ဆိုးတယ်ဆိုမှပြင်မျက်နှာတွေပါလေကြီးကြီးနဲ့တမ်းနဲ့ဆင်းရဲမဟုတ်တော့ဘူးသူကอืมအဲ့ဒါမာနဲ့ဒီလိုဆိုယောဂနှိစ္စတာနဲ့ဒီလိုယောဂနှိစ္စနေတဲ့ပုဂ္ဂိုလ်လဲရုပ်တွေပြည့်တာပဲယောဂကြီးပြည့်နှိစ္စနေကူးစက်တာတွေယောဂများဆိုလို့ရှိရင်အဲ့ဒီဒီနာသွားတော့မှမသွားကြဘူးသူယောဂကူးမှကြောက်တယ်อืมပြီးတော့ယွန်းစရာလူနာတို့ဘာလို့ဆိုတာရှိတယ်ယွန်းစရာနာတွေ အဲ့ဒါတွေဆိုတော့ယုံကြကောင်းတာနဲ့အနာနာကိုမသွားကြဘူးအဲ့ဒီလိုပဲဒေါသကြီးတဲ့ပုဂ္ဂိုလ်စိတ်တူတဲ့ပုဂ္ဂိုလ်နာပြန်ပြီးတော့မေ့ကြညာဘူးအဲ့ဒေါသကြီးတဲ့ပုဂ္ဂိုလ်နဲ့ပြန်ဆက်ဆံကြညာဘူးမလွယ်လုံးကင်းတာလို့ဆိုတော့သွားရတယ်မသွားကြညာဘူးဒီကောင်းဆွေကောင်းရလို့မပြည့်နိုင်ဘူးကဒေါသဟာအနန္တယံပြပါဘူးသူကအဲယောဂယောဂသက္ကသနဲ့တူတယ်တဲ့ယောဂဆေးကုလိုက်ရင်ကြောက်သွားတယ်လို့ပဲဒီဒေါသလည်းပဲဆွန့်အဲတရားဆေးနဲ့ကုရမှာဘူး စိတ်ပြစိတ်ဆိုယောဂမျိုးနှိမ်ချိုးပဲရောက်လေစိတ်ပြစိတ်ဆိုတာဘာလို့ဟောလာလို့ရှုမှတ်ပြီးခရိုက်ပါရှုမှတ်နည်းမရှိတဲ့ပုဂ္ဂိုလ်ကစိတ်ဆိုးနေတဲ့ခါလဲဒီလိုပဲသိခံရတာပဲဒီနေ့လုံးနဲ့စိတ်ဆိုးနေနေရတဲ့စိတ်ဆိုးနေဆက်ပြီးတော့ဒေါသတွေဖြစ်ပြီးတော့စိတ်ဆင်းရဲနေဩဒီဟာရှုမှတ်နည်းလေးရထားတဲ့ပုဂ္ဂိုလ်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးတယ်ဆိုမှလိုက်ကြောက်တာပဲဒီချိန်နဲ့မပြောင်းဒီချိန်ချိန်နဲ့ပြောင်းရင်၃ချိန်၄ချိန် မပြောင်းသေး9ကျင်း6ကျင်းမပြောင်းသေး10ကျင်းတရားအစပြီးချင်းပေါ့ဆေးတော့လိုပဲဆေးရတစ်ခွက်နဲ့တောက်ပြီးပြောက်တာလည်းရှိတယ်မပြောက်ရင်နှစ်နှစ်ခွက်သုံးခွက်လေးခွက်စသည်ဒီထိုးတာလည်းဒီတိုင်းပဲအဲဒီလိုပဲဒေါသမပြောင်းမချင်းပင်မရင်ပျောက်ပါလေမပြောင်းနိုင်တော့ဘူးမနာသားနေလဲထင်ရဟာကိုပဲပေးပြီးတော့မှ9မိနစ်တည်းပုံမမှားရပါဘူးပျောက်တာပဲလူစားဒေါသဆူလိုက်ပြီးသွားတယ်အဲဒါရေးကြည့်တယ် ဒီလိုအချင်းချင်းဆက်ဆံရတယ်မှာလည်းပဲဒီဒေါသမဖြစ်အောင်ရေးကြည့်တာဒေါသဖြစ်နေအဲ့ဒီဒေါသလေးရှုမှရှုမှဒီကြောက်သွားမှပြောရရှိတာပြော။နောက်မှဒေါသဖြစ်ခြင်းနဲ့ပြောလို့ရှိရင်နားနားခံရတဲ့လူကတော့ကိုယ်စင်ချမ်းသာဖြစ်တာမိပြည့်စစ်ပြည့်တွေရှေ့ကုန်တာလေအနံ့ရေးကြည့်တယ်။အဲ့ဒီဒေါသတော့ပယ်နေအောင်ပယ်မှနေရကြတယ်တရားအထုဒီနေ့တုန်းဒီဒီပယ်မှဒီနေပုဂ္ဂိုလ်ချင်းချင်းကိုရေးကြည့်တာပေါ့လေ။အိမ်တော်အိမ်တော်ဘက်တည်းချင်းချင်းဆိုရင်လည်းကိုရေးကြည့်တာပဲဒီဒေါသကြောင့်အိမ်တော်ဘက်တည်းလည်းပြည့်ပြီးဒုက္ခတွေရောက်တတ်ပါတယ်လို့လား။ စိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲပြောက်လေတဲ့ဆိုတာကစိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲပြောက်လေစိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲပြောက်လေစိတ်ပြည့်စိတ်ဆိုယောဂမျိုးနှိမ်ချိုးပဲပြောက်လေ စေသီနာမေရာတယုတ်တိဟောတိရိယသိတော်ဟောတိသီနာမေရာ ထိုင်နေသည်မူအင်းဒီကိုကမတန်ဆန်းလို့အိတ်ချင်တာတွေကိုသူကလည်းသိနာမရဘူးလို့တော့လည်းမဟုတ်တော့ပါဘူးကိုမတန်ဆန်းလို့ကုသိုလ်ရင်းနဲ့စပြီးတော့ပြင်းနေတဲ့ဥစ္စာကမှသိနာမရဖြစ်ပဲဘုရားရှိခိုးရမှာပြင်းတယ်ဘုရားနာရမှာပြင်းတယ်ဘုရားအရိယာမှာပြင်းတယ် ။ဒါကြီးတယ်အခုရင်းနဲ့သာကျင်းတဲ့ပုဂ္ဂိုလ်ရဲ့နာပေါ်တဲ့တို့တရားကုန်လာတယ်။တရားနာမလားပြင်းလာတယ်။တရားကြီးကိုယ်ကလည်းဘယ်ကြီးကိုယ်ကမှပြင်းတယ်။တရားဝတရားကဘယ်ကြီးကိုယ်ကမှပြင်းတတ်တယ်။ကုသိုလ်လိုရမယ်အလုပ်တွေကိုပြင်းနေတဲ့ဥစ္စာလားပြင်းရမယ်။အဲဒီဘာဝနာလုပ်တွေမှာကျိုးမှခွေရတယ်ပြင်းလာတဲ့ဥစ္စာအများဆုံးပါပဲတရားထုတ်ရမယ်ဆိုတာသိပြင်းရတယ်ဒီက။မပြင်းတဲ့ပုဂ္ဂိုလ်တွေတရားထုတ်နေတယ်ပြင်းတဲ့ပုဂ္ဂိုလ်တွေကတရားထုတ်မလာပါဘူး။ အဲဒီသောသောကမကျင်းမိမယ်လို့တရားထုတ်ရင်လည်းပြင်းလာတာရှိရသေးတယ်အာထုနေစိတ်တွေကရော့လာခါပြင်းပြင်းဖြစ်လာဒီနာမိတ်ကဝင်လာတယ်အဲဒါဥမှတ်ပြီးတော့ကြားမှာကောင်းတဲ့ပင်ရမနေရင်ဒီကရုံကပြင်းပြင်းစီးလိုက်ရင်မှနောက်တော့ဒီနာမိတ်ကဝင်လာတော့စီးဆက်ရင်မဟုတ်သဘောကအမှတ်ရှိအောင်လေးမှအဲဒါသမာဓိမဖြစ်ဘူးဉာဏ်ရောက်နေတဲ့ခါလည်းကြွရဲလမ်းနဲ့ချရဲသာအစသိပါလဲပါနေသိစားကြမှာ ဒီနာမေကထိုင်နေနေဝင်လာလို့ရှိရင်တော့ပေါ်တော့တော့ပဲသူကမသိရုံလေးမှန်းရမလဲမရဟိုကြည့်ပြီးကြည့်တယ်လောက်တာကြည့်တယ်အဓိကကြီးဒါကညာညံကြပါဘူးဒီကတိဆိုတာအထုမှဆိုတာအဲဒါပြင်းမှုလေထိုင်နေထိုင်နေပြင်းမှုဒီနာမေကဝင်လာလို့ရှိရင်အဲဒါလည်းသူ့မှယူရပါထိုင်နေပြင်းချုံနောင်မိမှတ်ပြီးပဲပြောတယ်ချုံနောင်မိတာလည်းပြီးတယ်အခုအပြည့်ရှိတဲ့ပုဂ္ဂိုလ်တွေပြည့်ရှိကြရရောက် အာနာပိုင်တွေကချုံတော်ခါကြတယ်ခါရတယ်อืมချုံတော်ခါရင်อืมတ냐တော့ချုံတော်ခါရင်အဲ့ဒီတ냐အတွင်းမှာလွတ်လွတ်လပ်လပ်မရှိဘူးပွဲတွေပါတယ်တော့မသွားရအောင်ပွဲတွေပါတယ်တ냐တွေကြည့်ပြီးပွဲရတာတွေခံစားနေနေတာသူ့မခံစားရဘူးဘာလို့လဲတော့သူကချုံတော်ကြာနေအဲဒလလုံးလုံးကြာနေမယ်ဒီနေ့လုံးလုံးကြာနေဒါများတာပေါ့လေအဲ့ဒီလိုပဲထိုင်မှန်ကြည့်မိတာကချုံတော်မိတာနဲ့တူတယ်တရားပဲ နာဖို့ရပါမယ်ပြင်းလာနဲ့တရားမလာရင်ဒီတရားနာရတဲ့တရားရတာကြီးကြားပြရမယ်ဆိုမကြားရဘူးပြင်းတော့တရားမနာတော့တရားအားထုတ်ရမယ်ဥစ္စာတရားအားထုတ်ပြင်းနေတာနဲ့တရားကောင်းအားထုတ်တော့တရားရတာကြီးတွေ့ရမှာမတွေ့ဘူးညာတွေတရားအားထုတ်လို့တရားရတာကြီးတွေ့တယ်ယုံနာပိုင်းခြားပြီးရဲရောင်ကျိုးပိုင်းခြားပြီးရဲအဖြစ်ပြပိုင်းခြားပြီးရဲအဲပိတိတွေပါလေဖြစ်တယ်ဝမ်းမြောက်ဝမ်းသာတွေဖြစ်ရတယ်ညီမတွေမှာကောင်းတာတွေဖြစ်တယ်အဲ ရင်းတဲ့ပုဂ္ဂိုလ်ကပေါ်တော့တော့မှနေတော့တရားမကျက်ဘူးတရားရတယ်လည်းသူ့မှာမခံစားရဘူးအချုံနောင်မိတာနဲ့တူတယ်တဲ့ရေးကြည့်တယ်ထိုင်ပိုင်းပြင်းရင်ချုံနောင်မိမှတ်ပြီးတယ်ဖြောက်လေအပြင်းတာစိတ်ကလေးပိုင်းကြော့တဲ့စိတ်ကလေးပိုင်းပြင်းတယ်ကြော့တယ်ဆိုပြီးတိုးပြီးတော့မှတ်ရမယ်နော်ပြင်းရင်မျောသေးနဲ့ရောရောလေးမလုံးနဲ့စိတ်တစီဆက်ဆက်တခါတူးဆက်ဆက်ခါမှတ်ပြီးတော့သွားမယ်ပြရမယ်ထိုင်ပိုင်းပြင်းရင်ချုံနောင်မိချုံနောင်မိ မသိတဲ့ကြောင့်လေထိုင်မှန်ခြင်းဤသုံးနာမီမသိတဲ့ကြောင့်လေထိုင်မှန်ခြင်းဤသုံးနာမီမသိတဲ့ကြောင့်လေသုံးနာမီသုံးနာမီ လားကြာပါလားခဏမေးတာသုံးခုရှိတာနဲ့ညွန်သားအလုံး၅ခုရှိပြီဥဒိစ္စကုက္ကုစာဥဒိစ္စကုက္ကုစာတရိယသာစေဥဒိစ္စကုက္ကုစာတရိယတော်ဒီပြိပြစိတ်တော်ဟောဒီဥဒိစ္စဆိုစိတ်ကြံနာကုက္ကုစာဆိုစိတ်ကူပါနာစိတ်ကြံနာဆိုတော့ဟိုရောက်ဒီရောက်ပေါ်စိတ်တွေမငြိမ်တဲ့ပဲဖြစ်နေစိတ်ကူပါနဲ့ဆိုတော့ကိုမတော်တာပြုပြီးကြောင်းမိတာလေးပြန်စဉ်းစားပြီးတော့ပူပန်တာကဟိုဟာလေးကြောင်းမိတာမှားတာဟိုဟာလုံးမိတာမှားတာလေ ဘုသူကိုဘယ်လိုပြောမိတာမှားတယ်စသည်ဖြင့်ပေါ့လေဘုရားကဟိုတော့မကောင်းမှုအကုသိုလ်ကြီးမိတာမှားတာပဲလို့အဲဒါဒီသွားပြီးတော့ပူပန်းနေတာဒါကတော့ပူပန်းကြရှိမှပူပန်းကြမရှိတဲ့ပုဂ္ဂိုလ်တော့မဖြစ်ပါဘူးအဲဒါကြီးဖြစ်ရင်လည်းရှိမှပြီးတော့ပြရတာပဲဒီကဘုရားကိုယ်ကဘုရားကိုယ်ကတော့ကြံ့ရင်ပူပန်းသိကျုံခံတာ သူတော်ဘာကြီးကျင်ဖြစ်နေတယ်ဆိုရင်ကျင်ဆိုတာကိုယ့်ကိုယ်သုံးမရဘူးအရှင်ကသိရတာသူကအရှင်ကဒီမှနေဆိုနေဟိုသွားဆိုသွားသူခိုင်းတာတော့ကသူခိုင်းရနေရတယ်သူပေးခြင်းကျေးခြင်းကစားလာပြီးနေရတယ်ဘာမှကိုယ့်ကိုယ်ကိုသုံးမရမပိုင်းဘူးအဲလိုပဲဥဒိစ္စစိတ်ပြန့်လွင်နေပြီကိုကုသစိတ်ကူပါနေပြီဆိုရင်ကိုတရားတိုးတက်ရမယ့်ဥစ္စာတွေမပိုင်းမနိုင်တာနဲ့တရားရတာတွေကိုမသိအောင်တိုးတက်ရဘူးတဲ့ဒါကြောင့် ။ကောင်းတယ်သူငယ်ကကြီးမှတ်နေတဲ့ခါကာလမှာစိတ်ကလေးတခြားဟိုရောက်လဲဒီရောက်လဲမရင်းနေရကြမ်းနေတဲ့စိတ်ငယ်ကလေးကိုမှတ်ပြီးတော့ပြရတယ်။အဲစိတ်ပူပန်ကြာလေးပေါ်လာတယ်အဲ့ဒါဆင်းလာအဲ့ဒါလည်းပူပါပဲ။ပူပန်နေလည်းကအဲ့ဒါပူပန်နေတဲ့ဒါလေးရှိမှပြီးကြလိုက်။ကျမ်းနဲ့ဘူပန်သူ့ကျွန်ခံအများပဲဖြောက်လေတဲ့ကျမ်းနဲ့ဘူပန်သူ့ရှိနေတဲ့ မြညာသိမှဤကရာဆရာနဲ့ပြန်နေဘူဗံသုဇွန်ခံဉာဏ်ပဲဖြောက်လေပြန်နေဘူဗံသုဇွန်ခံဉာဏ်ပဲဖြောက်လေပြန်နေဘူဗံသုဇွန်ခံ ယုံမှားတယ်ဆိုတာမယုံမကြည်ဖြစ်တာပေါ့လေ ယုံကြည်သေးတာကလည်းသူရလောကကြီးရနဲ့စပြီးယုံကြည်သေးတာတော့ဝိသိကံကိုရပါဘူးဒါကတော့ယုံကြည်ပါဘူးဒီလမ်းကသွားရင်ဟိုမြို့ရောက်ပါမလားဈေးရောက်ပါမလားကျောင်းရောက်ပါမလားဆရာရောက်ပါမလားစသဖြင့်အဲဒီတော့မသိသေးရတဲ့ယုံမားလေးပါလေသိတာပေါ့အဲ့ဒါဝိသိကံကိုရပါဘူးဒါကတော့ဝိသိကံဆိုတာတရားအမှန်တွေကိုယုံမှားမှာတရားစီတရားမှန်တရားစီတရားမှန်သံဃာစီသံဃာမှန်ကို ဟုတ်မှာဟုတ်ပါမလားလို့ယုံမှားပြနေတာဝိသိကိစ္စပဲအဲဘုရားတရားသံဃာအကျင့်သိတာတဲ့ဒီလောက်သမာဓိပညာအကျင့်နဲ့စပြီးတော့ဟုတ်မှာဟုတ်ပါမလားယုံမှားလို့ရှိနေတာဝိသိကိစ္စအဲဒီဝိသိကိစ္စရဲ့အရေးကြီးဒီတို့ဘုရားကိုမယုံတာနဲ့တောင်မှဘုရားသာသနာဝင်ဖြစ်တာနေပြီးပြည့်ပြီးသွားတယ်မယုံတာနဲ့ဘာသာရေးပြည့်တယ် တရားကိုမြုံသားနဲ့ပြည့်တာလည်းရှိတာပဲ။သံဃာမြုံလို့ပြည့်တာလည်းရှိတာသံဃာလေး။သံဃာဆိုတဲ့ဥစ္စာလည်းပဲသူကသံဃာဆိုတာမရှိဘူးဆိုပြီးတော့ဒီလိုလည်းပဲပြောတဲ့ပုဂ္ဂိုလ်ကပြောဒီကိစ္စဖြစ်ရင်ဒါပြည့်တာလည်းသံဃာယုံကြည်မှုရှိလို့သိရသွားတာ။သီလသမာဓိဉာဏ်အကျင့်နဲ့အဲ့ဒီကျင့်နေရတဲ့ရေးကြည့်တယ်။ဒီကျင့်နေခြင်းအကျိုးရှိတယ်။ဒီလိုသိချလိုက်ကြယုံကြည်ရမှာဒီလိုမှပဲနဲ့ဟုတ်မှာဟုတ်ပါမလားဆိုဉာဏ်ကြောင်းသမထ သမာဓိကမ္မထာနဲ့အာရုံတဲ့ပုဂ္ဂိုလ်ဆိုရင်သမာဓိကမ္မထာအားဖြင့်ဇံရတယ်ဆိုတာမယုံညုံဖြစ်နေအဲ့ဒါဝိသိကိစ္စပဲပထဝီပထဝီပထဝီရေရေရေဒီလိုနှလုံးသွင်းရုံနဲ့ဇံရတယ်ဆိုတာဟုတ်မဟုတ်ပါမလားအဲ့ဒီလိုယုံမှသိနေတာဝိသိကိစ္စပဲဝိပဿနာပဲကယုံနာနဲ့ဖြစ်တဲ့ဖြစ်တဲ့ယုံနာနဲ့ရှိရတယ်မြင်တာရှိကြားတာရှိနားတာရှိသာဝိဇ္ဇာပြည့်စုံတာကိုယ်ရဆန္ဒထိုင်တာထားတာဖြစ်တဲ့ဖြစ်တဲ့ရှိ အဲဒီတိုင်းဒီတိုင်းရှုပ်ပြီးတော့မှန်နေကြည့်ရတယ်ဆိုတော့သူကဟုတ်မဟုတ်ပါမလားယုံမသေးတာဘူးဒီကိစ္စပဲသူကမဟုတ်ဘူးလို့တောင်ပယ်လိုက်ပြီးအဲ့ဒါဒိဋ္ဌိရောက်သွားပြီကျတော့သစ္စာရပုဂ္ဂိုလ်တွေလည်းတတိယဒေသနာတော်ရမြင်နေကြရင်ဓဝါဆောပါရှိပါတယ်ဆိုတော့သူမယုံဘူးအဲ့ဒါအဆုံးလုံးမယုံဒိဋ္ဌိဖြစ်တာမယုံယုံဖြစ်နေဝိသိကိစ္စပဲလို့အဲ့ဒီပုဂ္ဂိုလ်တွေမှာမြတ်စွာဘုရားဟောကြားတဲ့နိဗ္ဗာန်စေပါတရားတွေဒီလိုကောင်းမပြည့်လို့ရှိရင်မဖြစ်ဘူးဒါတွေပါပြီးတော့တတ်နေတာပဲ ဒါတွေကတတ်နေမယ်သူတို့မှတရားမှအာမံဖြစ်ပဲဒါဒီလိုမဟုတ်လို့ရှိရင်ဘယ်လိုအားထုတ်ရတော့ဒီလိုအားထုတ်ကုန်ကြီးတဲ့ကြာနာပြီဒီလိုအားထုတ်ကုန်ကြီးကဒါလည်းတည်းကလာတဲ့ရုပ်တင်နာနေပြုတ်တွေခွဲပြီးဆင်းရင်လာတော့ဒါကပညာပြည့်ရင်ပြည့်နေမှာတော့ပညာတွေပဲပရမအစစ်လည်းမရောက်ပါဘူးမှန်တော့ကိုဝိပဿနာဆိုတာတကယ်ဖြစ်တဲ့တရားရှိရတာမြင်တဲ့တရားမြင်ပြီးရင်ကြိလေတာမရှိအောင်ကြားတဲ့တရားကြားပြီးရင်ကြိလေတာမရှိအောင်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 ဝိသုဒမရှိတဲ့ပုဂ္ဂိုလ်တွေလည်းယုံမသိမရှိဘူးဝိသုဒနည်းနည်းရှိသူကယုံမရှိတယ်သူတို့ကလည်းဆရာလို့ရှင်တာဟုတ်ဝိသုဒရှင်ကြားနေတာဓမ္မသူကဆက်ပြီးတော့အစ်စ်တွေပါလေဆွတ်ပြီးတော့ဆရာလို့ရှင်နေဒီလိုကြီးဉာဏ်ကြတယ်လို့သူကသူအရှင်ကြီးတာဝင်ရင်းအဲသာဝေကျမ်းကသင်ကြီးတဲ့ဒီလောက်ရှင်နေဆိုရင်လည်းအဲဒီကြတယ်သူတို့လည်းဒီလိုပဲသူသူတတ်ပြီးထားတာလည်းဒီမှာကြည့်တာလေသာဝေကျမ်းကသင်ထားတဲ့ကိုယ်တော်ကြီးကြတော့ လိုပဲဒီမတွေဖြစ်တာလေမျိုးမျိုးတွေဖြစ်တာလေအဲမျိုးမျိုးတွေဖြစ်လို့ရှိရင်တရားကောင်းအောင်အားမထုတ်ဘူးရှိသေးအားမထုတ်ဓမ္မကြီးမရှိဘူးပေါ့ဓမ္မကြီးမရှိရင်ညာမဖြစ်ဘူးဓမ္မကြီးဖြစ်မှညာဖြစ်တာဟိုကစဉ်းစားနေစဉ်းစားနေညာဖြစ်တာမဟုတ်ဘူးဓမ္မကြီးဖြစ်မှဓမ္မကြီးကိုမှီပြီးတော့ညာဖြစ်ရနာရည်ကြည့်ပါလေအဲဒါယုံမကဘုရားယုံမတရားယုံမသံဃာယုံမဆိုတာလည်းရှိအဲဒါမရှိဘူးထားပါတော့ မိမိအားထုတ်နေတဲ့အကျဉ်းလမ်းယုံမှားတာကတော့ဖြစ်တတ်တယ်အဲ့ဒါရေးကြည့်တယ်ဒီလိုအားထုတ်လို့ဒီရှိတာနဲ့ဟုတ်မဟုတ်ပါမလားအင်းလက်ကိုရတယ်ဆိုဟုတ်မဟုတ်ပါမလားဝိပဿနာဉာဏ်ဖြစ်တယ်ဆိုဟုတ်မဟုတ်ပါမလားယုံမှားဖြစ်ရင်ဒါဝိသိကိစ္စပေါ့ဝိသိကိစ္စဖြစ်ရင်ဘာနဲ့တူကြလဲဆိုတော့ခီးသွားရမှာလမ်းကွာဆုံးတွေ့တာနဲ့တည်းရဲ့အဲလမ်းကွာဆုံးလမ်းကွာလမ်းနှစ်ခွ လာနှစ်ခွကိုတွေ့လို့ရှိရင်ဟိုဘက်သွားရမလားဒီဘက်သွားရမလားယုံမဖြစ်နေဘူးနောက်ကရန်သူကလိုက်တာအစားတုန်းကတော့ရန်သူလိုက်တာမှသူတို့ကြောက်လို့ပြေးရန်တော်သွားလမ်းစုံလေးရောက်တော့ညာဘက်သွားရမလားဘယ်ဘက်သွားရမလားမသေးရတာနဲ့အဲဒီယုံမဖြစ်နေတာနဲ့အဲဒီမှာခဏနားပြီးစဉ်းစားနေတယ်နောက်ကရန်သူကလိုက်လာမိသွားရမိသွားတော့သူ့ကို လူလည်းသားတယ်ပစ္စည်းလည်းယူကြည့်တယ်တဲ့အဲဒီမနစ်ဆက်ထားတယ်ယုံမတိကလမ်းနဲ့ခွတ်တွေ့ရပဲပြောလေယုံမတိကဟုတ်မဟုတ်ပါမလားလေယုံမများဝင်တယ်လမ်းနဲ့ခွတ်ရောက်တယ်ဒီရဲ့အဲဒီမှာစဉ်းစားနေလို့ရှိရင်နောက်ကကိလေသာရံသူတွေဝင်လာမှအဲဒီအတွင်းမှာမရှိမမှာပဲရနေတာကိုအဲဒီတော့ရနေတဲ့အတွင်းမှာမြင်တာတွေကြားတာတွေနဲ့စပ်ပြီးတော့လောဘတွေဒေါသတွေမောဟတွေဖြစ်နေဖြစ်တော့တာပေါ့အဲဒါလောဘဒေါသမောဟကိလေသာရံတွေပဲ အားကြောင့်ကျွမနေရင်ဒီလိုကျွမတာဟုတ်မဟုတ်ပါမလားညာဝိသေသာပြည့်လို့ရှိရင်ကျွမပဲပါလမ်းလုံးရောက်ကနေပြည့်လမ်းလုံးမှာရနာနေတော့ကရံမီးတွေမိတာလို့ဆိုကိလေသာတွေကဓမ္မသွားမှုသွားလိမ့်မယ် ယုံမာဒီယာလနဲ့ခွာအကျွေးကပဲရောက်လေဆိုရမယ်ယုံမာဒီယာယုံမာဒီယာလနဲ့ခွာအကျွေးကပဲရောက်လေယုံမာဒီယာယုံမာဒီယာလနဲ့ခွာအကျွေးကပဲရောက်လေယုံမာဒီယာယုံမာဒီယာလနဲ့ခွာအကျွေးက အစအထုတဲ့ပုဂ္ဂိုလ်မှာသူပြောတဲ့ယောရနာ၅ပါးတွေဝင်နေတမာရီမဖြစ်တမာရီမရှိရင်ဉာဏ်မပြဘူး။ဒါကြောင့်ဒါရီကဥမှပြပြရမယ်။ဥမှပဲလို့ယောရနာကျင်းသွားပြီဆိုလို့ရှိရင်အဲ့ဒီမှာတမာရီပေါင်းဖြစ်ပြီ။မတိုင်းမတိုင်းကယုံနေတာကွဲကွဲရလာပြီ။အဲထောင်းနေဆိုရင်ထောင်းတယ်လာတာကအာယုံမသိတာတဲ့သဘောတစ်မျိုးပဲ။မှတ်ပြီးတာလေးကအောင်သိရတဲ့သဘောတစ်မျိုးယုံနေနာမယ်။ယုံနာဆိုရင်နာမည်မပြောရသေးတာဘူး။ အာယုံသိတာကနဲ့မသိတာကလည်းနှစ်ခုပဲနှစ်ခုနှစ်ခုကြားပြီလေ။ခေါင်းသားကမသိဘူး။သိတာကလည်းမကောင်းဘူး။ခေါင်းသားကကြားသိတာကတခြားပဲ။ဘိနဲ့ဆိုရင်ဘိနာဖြတ်သိတာဆိုစသဖြင့်ပေါ်လေရုပ်မှတ်တယ်မှတ်တယ်ရုပ်ကတခြား။မှတ်သိရရုပ်ကတခြားမှတ်သိတာတခြားနှစ်ခုနှစ်ခုကွဲသွားတယ်။အဲဒါယုံနာကွဲတာကသမာဓိဖြင့်ဒီလိုကွဲတာ။အဲဒါနိဝရဏကျင်းတဲ့အချိန်မှာကွဲတာ။နိဝရဏတွေမကျင်းရင်သမာဓိမရှိဘူး၊ဉာဏ်မရှိဘူး။ဒီမှာနောင်နာက ပရိယုထအပူတွေလည်းမြတ်စွာဘုရားဒီမှာလည်းထည့်ဟောထားတယ်လေဒါအခုကဒီဟာသောတာပန်ပုဂ္ဂိုလ်ကိုယ့်အကူရရရလားမရလားအင်းသုံးကားတာကိုသိဉာဏ်ရသွားပြီးတော့ကိုသိဉာဏ်တရားလေးရှုရမှာပါပဲအင်းအောင်းတာပင်နာရှိရှိဘယ်ကရှိနေပေါ်နေပေါ်ရပေါ်ရရှုဉာဏ်နဲ့ကြားရရင်လည်းပေါ်ရပေါ်ရရှုရပါလိမ့်သောတာပန်ကြတော့ပေါ်ရပေါ်ရရှုအင်းအဲဒီလိုရှုနေရင်ဒီကာမိသနာ ကာမအလိုဆန္ဒဖြစ်ရင်လည်းမကင်းနေဘူးဖြစ်တော့လည်းဖြစ်မှာပါပဲဟိုနိုင်ရမယ်သောတာပန်ကျတော့နိုင်တယ်ဣတိရှင်ကျတော့မနိုင်ဘူးတစ်ခါတစ်ခါကျအဲ့ဒါလည်းကောင်းမွန်နေမနိုင်နဲ့ဖြစ်နေသောတာပန်ကျတော့မှတ်လိုက်ရင်ကနိုင်တာပဲနိုင်တာများတယ်အဲဒီစိကိစ္စကတော့သောတာပန်ကဖြစ်ပါဘူးမောင်းဝင်ဖြစ်နေတာကတော့ရှင်းဖြစ်ကုန်လို့ဆိုဒီစိကိစ္စဖြစ်သေးတယ်ဆိုလို့ရှိရင်ဒါသောတာပန်မဟုတ်သေးလို့ပဲ သာဇေဣဒလောကစိတ်နာမတုတော်ဟောဒီပရိယသေယထိတာကိုကြောဟောဒီဣဒလောကစိတ်နာမြင်မောလောကအကြောင်းကိုကြံလို့ရှိရင်မြင်မောလောကဘယ်လိုကြံလာတယ်ဆိုတော့မြင်မောလောကမြေပုံတွေပါလို့ပြောတာမဟုတ်ဘူးမိမိကိုယ်နဲ့စပြီးတော့မြင်မောငါဟာဒီဘဝကလည်းရှိတာလားအခုမှရှိတာလားငါဟာ အသက်ရှင်နေတဲ့အကောင်လေးဟုတ်သလားမဟုတ်လားစသဖြင့်ပေါ့လေအဲဒီလိုဟာမြဲတည်နေလားလားမမြဲတဲ့ဟာလားအတ္တအနေနဲ့မိမိကိုယ်အိလာလောကညမလောကကိုပုဂ္ဂိုလ်လေးကိုအတ္တကောင်အနေနဲ့ဟုတ်သလားမဟုတ်လားဒါတွေလျှောက်ပြီးတော့စဉ်းစားရင်ဒါလည်းဝိသိကိစ္စတွေပြင်လာပါပဲအဲဒါပရိယုထာမဲတဲ့အင်းနေမှုရတယ် ပရလောကစိန်ထားတဲ့တဘာသောလောကကြံများနဲ့အရှိဘဝတို့နောက်ဘဝတို့ဘောလေဒါမိမိနဲ့ဆက်တဲ့ဥစ္စာအရှိဘဝဆက်ရှိခဲ့တယ်ကလားနောက်ဘဝဆက်ရှိအောင်မှလည်းသွားပြီးတော့စဉ်းစားအဲဒါလည်းဝိသိကိစ္စပဲဒါလည်းဒါလည်းမကင်းနေဘူးပရိစ္ဆာမကင်းနေဘူးလို့ဆိုရမယ်တဲ့ပရိစ္ဆာမယ်တဲ့သာစေဘာနနာဇာတောကလာဇာတဝိဝါရပန္နောဉာဏ်ဉာဏ်မုခတာကြည် ဝိတုဒံတော့ဝိညာရတိသရုပ်တိတာပြေတော့ဟောဒီဘာနာဇာတော့ရင်းခုံရင်းတော့ရောက်လျက်ကလဟဇာတော့အဲဘာနာဇာတော့ဖြစ်သောရင်းခုံရင်းရှိတဲ့ဝါရင်းရင်းခုံလျက်ကလဟဇာတော့ဖြစ်သောခရံရှိလျက်ခရံပြုလျက်ဝိဝါရပံတော့ ဆန်းကျင်တဲ့ကိုပြောဆိုခြင်းတော့ရောက်လည်းဉာဏ်ဉာဏ်ချင်းမူကားသာတိနှုတ်လန်တော့ဖြင့်နှုတ်လန်ဆိုနှုတ်ကသင်္ကန်းပြောတဲ့စကားတွေပေါ့နှုတ်လန်တော့ဖြင့်ဝိရုဒန်တော်ထိုးဆွလည်းရဲ့သေဝိရတိတည်းရဲ့နေညာအဲဒီတော့ကောင်းတဲ့ဘိန်းနဲ့ဒီလိုရှုပြီးတော့ဆင်းရဲနေတာပေါ့လေကိုယ်တဏ္ဍာပြိဋ္ဌာန်ဖြစ်ကြတယ်လို့ဆင်းရဲနေ အဲဒါဆင်းရဲနေရင်လည်းဒီကူးနဲ့သွားပြီးကြလားဘုလူနဲ့သွားမြင်ဒီကူးနဲ့သွားမြင်မြင်ပြီးဘုလူနဲ့ညာဖြစ်ဒီကူးနဲ့ညာညာဖြစ်နေပြီဒီကူးတယ်အာပရိဥဒ္ဓဖြစ်မလားအဲအချင်းချင်းနှုတ်လာထိုးတယ်တဲ့သူကပြောသူကဘယ်လိုပြောရင်ငါဘယ်လိုပြောမယ်ပေါ့လေအရိစ္ဆာတွေစိတ်စိတ်ကူးတွေလည်းပြောနေတယ်အဲဒါလည်းပဲပရိဥဒ္ဓရှိနေတာပဲတကယ်ကို တခြားလူနဲ့ငင်းခုန်ရံဖြစ်နေတော့ပြောကြမလို့ဘူးလို့တရုတ်ထံဖြစ်တာသာသေးသေးချာကြီးအရှင်ကြားကြီးပဲစိတ်ကူးရဖြစ်နေကတော့တရုတ်ထံကြီးနေတာပဲတရုတ်ထံမနိုင်ဘူးအာသောတာပန်ဆိုရင်တော့ဖြစ်တော့ဖြစ်မှာဖြစ်နေမယ်လည်းနိုင်အောင်မှတ်နေရတယ်သောတာပန်ကနိုင်တယ်ပုထုဇဉ်တော့မနိုင်တာရှိမှာအဲသောတာပန်ဆိုရင်တော့ဒီခြေကံကရာပြီးတော့မှဥမလိုက်နေနိုင်ရတယ်ဒီလိုရတယ်မကြည့်ရဘူးတော့မဟုတ်ပါဘူးမကြည့်တာကတော့ခုနဝိသိကိစ္စတော့မရှိဘူးဝိသိကိစ္စမရှိဘူး အဲမိမိကိုယ်နဲ့အတ္တလို့ဘာလို့စပြီးတော့ဒီလိုစဉ်းစားကြတယ်မဖြစ်ပါဘူးအဲ့ဒါတော့ဒိဋ္ဌိနဲ့ကြီးတာဒါမှဖြစ်ပါဘူးဒိဋ္ဌိကြီးကြတယ်စတယ်အဲဒီတော့ဒီတိုင်းဒီတိုင်းလိုက်ရှုလို့တဲ့အဲကာမိခန္ဓာတော်ကဖြစ်တာများတာဖြစ်မှာမဟုတ်လေဖြစ်လို့ခါလဲကျွမလိုက်တော့နိုင်သွားပြီ မှားရင်ပြောက်ပြောက်သာနောက်တော့ဘာမှဖြစ်တော့မှလို့ကောင်းတယ်မှားပြီးတော့စင်ကြယ်ပြီးသွားနေပြီဆိုလို့ရှိရင်တော့ဧဝံသာနာတိနာဖြစ်နေနာဖြစ်နေနာဖြစ်နေတံပရိယုဌာနံဣဇဒအာဘိနာယေနပယုဌာနေနာပရိယုဌာဆိုတော့ယထာဝဒနာဥဒ္ဒနိယနာပါစေယံသူမနိတံမေမာနတံ ဤသစ္ဆနာဘောရာယနေငါဟာတံပရိယုဌာနထိုသို့သောပရိယုဌာန်ကိလေသာတွေနာရှိမရှိတော့ဘူးဘယ်လိုအားလုံးသစ္ဆတာအဘိနာသစ္ဆတာမိမိကိုယ်တို့သာရဏအဘိနာမတရားသေးတော့တံပရိယုဌာနထိုပရိယုဌာန်ကိလေသာတွေနာရှိမရှိပါဘူးတဲ့မနိုင်နည်းနဲ့မပယ်နိုင်တဲ့ကိလေသာတွေရှိပါဘူးတဲ့မှတ်လိုက်ရင်တော့ပယ်အကုန်လုံးသင်ကျဲနေတာ ရရပြီးသားပုဂ္ဂိုလ်ဆိုရင်အေးဖြစ်ဖြစ်မှလည်းလူနိုင်ရတယ်မနိုင်ဘူးဆိုလို့ရှိရင်သိခါမကြသေးဘူးသူကအာမရအာမရလည်းအားရဘူးရဒီလိုယေနာပရိယုသာနာပရိယုဒိတာစေတောယေနာခြင်းပရိယုခံကိလေသာခြင်းပရိယုစေတောသောမောမိစ္ဆာသောစိတ်စီဖြစ်၍တထာဝတံဟောတိုင်းမရဏပဇာနိယနာပါတိယမတိမြင်နေနေရ၏သာပရိယုခန္ဓာသို့သောပရိယသာမြင်ငါအန္တကိုမရှိတော့ဘူး အဲဘိယုထာကိလေသာကသွမ်းမှုလို့အဖြစ်အပျက်တွေမသိနိုင်အောင်မှတ်လို့မကောင်းတော့အောင်ပေါ့လေမှတ်လို့မဖြစ်တော့အောင်ကိုကိလေသာတွေသွမ်းမှုနေတယ်ဆိုရင်ဉာဏ်ပြောက်အဲဒီလိုသွမ်းမှုတဲ့ကိလေသာမရှိဘူးငါဆိုတော့မှတ်လိုက်ရင်အစတော့ပြုံးမှာပေါ့သောတာပန်ဆိုတော့ကာမရာဂမှာမကင်းမကင်းသေးပဲကာမိဆန္ဒလည်းဖြစ်မှာပြာပါဒေါသလည်းမကင်းသေးဒေါသလည်းသူပြုံးမှာပဲသီနာမိတ်တာလည်းဖြစ်တာမရဖြစ်မှာပဲဥဒိစ္စဖြစ်ကြံနေတာလည်းမရှိဘူးဟုတ်ဖြစ်မှာပဲอืม ဝိသိကိစ္စအားတော့မဖြစ်ဘူးအဲတချို့ကိလေသာတွေပြေအောင်မှာပြေလို့ရှိရင်လည်းပဲသူကစိမလိုက်ရင်နိုင်သွားတယ်နိုင်သွားတော့အဲဒီကိလေသာတွေမရှိအမှားကြီးတယ်ကောင်းတော့တာတချို့ပုဂ္ဂိုလ်တွေอืมမကြမ်းမကြမ်းမှန်တဲ့ပုဂ္ဂိုလ်တွေရောကိုတရားနဲ့ကိုအိမ်ရောက်လာမှလိုက်ရင်อืมအနည်းငယ်မှလိုက်ရင်ကောင်းတော့တာပါပဲ9မိနစ်လောက်မှလိုက်ရင်မှကောင်းသွားပြီမကောင်းသွားပြီသူကမှတ်ပြီးသင်တယ်သွားအရှင်းတယ်သူကတော့ အများရန်ကောင်းတာရှိတယ်ကမ္ဘာကြောင့်မှလို့ပဲအိမ်ကြတော့လည်းမမတော်တဲ့ခါရုံတဲ့ခါကငင်းတဲ့နေရာချင်းရောက်သွားတာတနာရီနာရီမှလို့ကြနေတာပဲအဲဒီလိုပုံကိုယ်တွေသိရှင်းတာပေါ့မနရှင်းတာသူကအဲယထာဘုဒ္ဓနာရဇာနိယနာပါပိယအဲဒီပရိယုထံကိလေသာကသွမ်းမိုးပြီးတော့ယုံနာဖြစ်ပြတဲ့အမှန်တိုင်းမသိဘဲနေနေမဲ့ပရိယုထံကိလေသာတွေငါမရှိတော့ဘူးလို့ဆုံးဖြတ်နိုင်ပါတယ် ။ဘာဖြစ်လို့လဲဆိုသူမှတ်လိုက်တော့ဒါကြီးကနိုင်ရောတာကိုနိုင်သွားရမှာရေးကြည့်တယ်။မနိုင်နိုင်လို့ရှိရင်သိမချဘူးလို့နိုင်ရမှာ။သိကြစေးလေနဲ့အားထုတ်နေတဲ့အခါမှာနိုင်ရမှာ။သိမအေးတော့ဥပါကြရများနေတဲ့အခါတော့မနိုင်တာလည်းရှိနေပါလေလား။ဥပါကြပလီဘောလာတွေလည်းဘာမှမရှိဘဲနဲ့ဒီကြလည်းကြအားထုတ်ပြီးတော့နေတဲ့အခါဆိုရင်အစတော့လူဝရဏတွေအဲသိကူးတွေအပေါ်လွတ်တွေပြုံးမှာပါနောက်ဆုလိုက်တော့ဘောမကြရင်လည်းငင်းတာပါရဲ့။ဟွန်းကြရင်ငင်းတာ အဲဒီတော့ငြိမ့်သွားလို့ရှိရင်တော့ဒါသိကြပြီတဲ့သုပတိတံမေမာနတံသစ္ဆနာဘောဇာယမေငါ၏မာနတံစိတ်ကိုသုပတိတံကောင်းစွာထားသည်ငါစိတ်ကလေးနေရာကြကောင်းကောင်းထားပြီးထားခြင်းကိစ္စပြီးသွားပြီလို့ဆုံးဖြတ်နိုင်ပါပဲတဲ့ဘယ်တို့ထားတာတော့သစ္ဆနာဘောဓာယသစ္ဆနာသစ္စာလေးပါးတရားတော်ဘောဓာယပြညာလုံးပါသမီးတံကောင်းစွာထားသည်အဲသစ္စာလေးပါးတရားတွေ သိအောင်ငါစိတ်ကိုထားနိုင်ပြီလို့ဆုံးဖြတ်နိုင်ပါပဲတဲ့ရှုလို့မှလို့ဒီဝရဏတွေမရှိဘဲနဲ့မှကောင်းပြီးတော့သင်သွားနေလို့ရှိရင်အဲ့ဒီလိုဆုံးဖြတ်နိုင်တယ်အဲ့ဒီလိုဆုံးဖြတ်နိုင်လားမဖြတ်နိုင်လားဆိုတော့သိအောင်အခုဆင်းရဲဖို့အဲ့ဒီလိုဆင်းရဲလို့အဲ့ဒီလိုသိလို့ရှိရင်ဒီဓမ္မသာပထမညာနာဓိကတံဟောတိပထမဆုံးဆိုတော့ဣဒညာနာဤညာကိုအတာသောသောတာပန်ဖြစ်ပြီးသောပုဂ္ဂိုလ်သည်ဒီကိတံရပြီဟောတိဖြစ် သောတာပန်ဖြစ်ပြီးလို့ရှိရင်အဲ့ဒီလိုရတာစိတ်မနိုင်နေတာလည်းမရှိဘူးနိုင်နေပြီလေကွာအရိယံအရိယာတို့နဲ့လားဆိုင်သောလောကုတ္တံလောကုတ္တမြေဖြစ်သောဘုဒ္ဓကလေးဘုဒ္ဓရှင်ပုဂ္ဂိုလ်တို့နဲ့အတ္တရဏမဆက်ဆံသောအာညာနာပညာကိုဒီတံကြပြီးဟောဒီစေ၏ဘုဒ္ဓရှင်ပုဂ္ဂိုလ်နဲ့မဆိုင်ဘူးအရိယာတွေမှရတဲ့ညာနဲ့တရားထုတ်ပြီးတရားပြည့်စုံတဲ့ပုဂ္ဂိုလ်ဟာ ကိုရထားတဲ့တရားဟုတ်သလားမဟုတ်သလားသိတယ်အဲ့ဒါရှုမှတ်ကြည့်ရှုမှတ်ကြည့်တော့နိဝရဏတွေအစတော့ပေါ်မှာပေါ့အဲကျောင်းရပြပြပါးသဘာဝတွေမရှိတဲ့အရင်းကြီးတဲ့ခါဆိုလို့ရှိရင်အေးကြီးရမှနေနိုင်ရမယ်နိုင်ပြီးတော့မှတ်ပြီးကောင်းချင်းကောင်းသွားပြီဆိုလို့ရှိရင်ဒါသိချင်ရပါဘူးဒါကြောင့်ခွန်ကြီးကယောဂီဟောင်းနေလိုက်ရင်မင်းနေကြည့်တာနည်းနည်းတော့မှတ်ရတာမှတ်ကလေးကကောင်းနေလားခဏနဲ့မေးရရှိပြီလားမေးတော့သူကကောင်းပါလေဆိုဝန်တာပြရတယ်သူကအမှတ်တိတ်ကောင်းတယ်အနန္တရာကြတယ် အဲ့ဒါဒီမှာဘုညဆောင်းမှုလေးဒီမှာရေးတယ်ဆင်းရင်ရာတွင်ဆင်းကဝင်းရေဆင်းရင်ရှုကြည့်ဖြစ်ပြန်မိအပြီးရှင်းနေတာခုနကအခြေကြီးမို့လားခုနပြောတာဘုညတူတူလေးပဲသမာဓိဆောင်းမှုဆင်းရင်ရာတွင်ဆင်းကပြီးတော့တဲ့ဆင်းရင်ရှုကြည့်တဲ့ဆင်းရင်ရှုကြည့်ဆိုမှတ်ပြီးတော့လည်းကြည့်ရမှာဆင်းရင်သက်သက်တယ်မဟုတ်ဘူးမှတ်ကြည့်ပါတဲ့မှတ်ကြည့်တဲ့ခါကာလကျတော့စိတ်တွေဟိုသွားကြည့်သွားကြည့်အစတော့ရှိမှာပေါ့အဲ့ဒါတွေမှတ်လို့နိုင်နေသွားပြီးအစ်စ်ပြက်ကလေးတွေ ရှင်းရှင်းလေးလေးမှတ်တိုင်းမှတ်တိုင်းအဖြစ်အပျက်ကလေးတွေသိနေပြီမှတ်လိုက်ပြောလိုက်မှတ်လိုက်ပြောလိုက်မှတ်လိုက်ပြောလိုက်အသေးလေးတွေရှင်းနေပြီဆိုရင်အသေးကြပြီဒါကလည်းအဲ့ဒါပရိက္ခာနေနိုင်နေတာအဲ့ဒီလိုနိုင်နေရနိုင်နေရမယ်လို့ဆိုလို့လည်းအတိုင်းဒါလေးဆိုရမယ်။ဒါကြီးကလည်းပါရဦးနေမှာစာညွှန်းတာ။မြန်မာလူပါလေ။သာသနာ့ရေးဓာတ်ကြီးတွေဒီကိုလာနိလာပြည့်နေတိုင်းယူဆောင်လာကြပါရဆိုလို့ ညွှန်တာပါဘူးများမပါရင်တော့ခက်တယ်ဆိုတာဒါတော့ဒါတူတူလေးကိုတကယ်ဖြစ်ဖြစ်လေးတွေလည်းပါတယ်တူတူလည်းပါပါတယ်အဲကဲဘုရားဆိုရင်သိဉ္ဇာတွင်သင်္ကဝင်၍သိဉ္ဇစိတ်ပြီးဖြစ်ပြမီသတိရှင်လီသာသိဉ္ဇာတွင် ဝင်၍သင်ရင်ရှိကြည်ဖြစ်ပြမည်အသိရှင်ကြီးဟာသင်ရင်ရာတွင်သင်္ကဝင်၍သင်ရင်ရှိကြည်ဖြစ်ပြမည်